ဒီနေ့တစ္ဆာ၄ပါးတွေကမဂ်ကင်၈ပါးပေါ့တစ္ဆာ၄ပါးနားလည်ရင်မဂ်ကင်၈ပါးနားလည်တော့တယ်လို့ဆိုရမှာပေါ့။ဘာလို့ဆိုစတုထသစ္စာဟာမဂ်ကင်၈ပါးပဲ။ဒါမှအဲ့ဒီမဂ်ကင်၈ပါးကိုအကျယ်နားလည်အောင်လိုက်မယ်ဆိုတော့လား အများကြီးဖြစ်သွားမှာဘာလို့ဒီဒီမက်ကင်၈ပါးနဲ့ခြုံလိုက်ရင်တရားတွေအများကြီးဒီထဲဝင်လာစေဥဆိုတာအဲ့ဒီမက်ကင်၈ပါးဆိုတော့မက်ရယ်မက်ကင်ရယ်ဒီနှစ်ခုပထမနားလည်ဖို့အရေးကြီးတယ်ဟာမက်မက်ကင်အဲ့တော့မက်ဆိုတာကိုနားလည်ဖို့ကပထမဘာလဲဆိုရင်ဝိပဿနာတရားအားထုတ်လို့ အဆုံးတိုင်အောင်ရောက်သွားပြီးတဲ့နောက်အဲဒီဝိပဿနာရဲ့အကျိုးဆက်အနေနဲ့ဖြစ်ပေါ်လာတဲ့စိတ်တစ်ခုရှိတယ်အဲဒီအဲ့ဒီစိတ်ကိုမက်စိတ်လို့ခေါ်တာအဲတရားဒီရတယ်လို့ဆိုရင်အဲ့ဒီမက်စိတ်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာဖြစ်ပေါ်တာကိုပဲခေါ်တာအဲ့ဒီစိတ်ကိုမက်စိတ်လို့ခေါ်တယ်အဲ့ဒီစိတ်ကအဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာရှင်းလုံးကတခါမှမဖြစ်ဘူးခဲ့တဲ့စိတ်မျိုး အဲ့ဒီ message ဖြစ်တဲ့အခါကျတော့အဲ့ဒီ message ကဘယ်ကိုအာယုံပြုတယ်လဲဆိုတော့နိဗ္ဗာန်ကိုအာယုံပြုနိဗ္ဗာန်အာယုံပြုတော့အဲ့ဒီ message ပေါ်တယ်အဲ့ဒီ message ကသူ့ကိစ္စအနေနဲ့ဘာလုပ်တယ်ဆိုရင်ကိလေသာတွေကိုအကျွင်းမဲ့ပယ်တယ်ကိလေသာပယ်တဲ့နေရာမှာဖြစ်တာခဏပယ်တာရှိတယ်ဟုတ်တည်င်္ဂကလေးနော်တခဏကလေးပယ်တာရှိတယ်ဒီတဲ့နည်းနည်းကြာပြီးတော့ ပယ်တာရှိတယ်လုံးဝအပိဒနောက်နောက်ထပ်မပေါ်အောင်ပယ်တာရှိတယ်အဲ့ဒီသုံးမျိုးမှာမဲ့စိတ်ကပယ်တာကနောက်ထပ်ဘယ်တော့မှမပေါ်အောင်ပယ်တဲ့နည်းနဲ့ပယ်လိုက်တယ်အေးအဲ့ဒါကြောင့်မို့ဟိုတရားသူရတယ်လို့ဆိုတဲ့အခိုက်အတန့်မှာအဲ့ဒီပုဂ္ဂိုလ်ရဲ့တန်တန်တန်မှာမက်ဆေ့ဖြစ်တယ်အဲ့ဒီမက်ဆေ့ကနိဗ္ဗာန်ကိုအာရုံ ပြုတယ်အဲ့တော့အဲ့ဒီမက်ဆေ့ကကိလေသာတွေကိုအကျွင်းမဲ့ပဲ အဲ့ဒီ message ဆိုတာနဲ့အတူတူကစေတသိက်ဆိုတာတွေဖြစ်တယ်ဒီအဘိဓမ္မာဗုဒ္ဓဘာသာအမှာဆိုရင်စိတ်ရယ်စိတ်တသိက်ရယ်ဒီနှစ်ခုကိုခွဲခြားပြီးတော့သိထားဖို့လည်းအရေးကြီးတယ်ဟုတ်လားစိတ်ဆိုတာကဒီအာယုံကိုသိတတ်တဲ့သဘောတရားလို့ဒီလိုခေါ်တယ်အာယုံဒီ awareness of the object အဲ့လိုအာယုံကိုသိယုံမျှကလေးသိတာအဲ့ဒါကိုစိတ်လို့ခေါ်တယ်အဲ့ဒီ စိတ်နဲ့အတူတူစေတသိက်ဆိုတာတွေဖြစ်တယ်အဲစေတသိက်ဆိုတာတွေကအခုလူတွေနားလည်နေတဲ့စကားနဲ့ဆိုရင်အာဆိုတော့အကောင့်အဆိုးခံစားမှုဆိုတာစိတ်ထဲမှာဖြစ်တဲ့ခံစားမှုဆိုတာစေတသိက်အမှားအတမ်းပြုတယ်ဒါစေတသိက်อืมနှလုံးသွင်းတယ်ဒါစေတသိက်လိုချင်တယ်စေတသိက်စိတ်ဆိုးတယ်စေတသိက် တွေးဝေးတယ်မသိဘူးစေတသိက်အမှတ်ရတယ်တတိဒါလည်းစေတသိက်တည်ကြည်တယ်တမာတိဒါလည်းစေတသိက်တိတယ်ပညာဒါလည်းစေတသိက်မလိုရင်ဘူးဒါလည်းစေတသိက်မေတ္တာဒါလည်းစေတသိက်အဲအဲ့ဒီလိုစေတသိက်ဆိုတာတွေကတော့အများကြီးရှိတယ်အဲ့ဒီစေတသိက်ဆိုတာဒီကစိတ်ဆိုတာနဲ့အတူတကွဖြစ်လေရှိစိတ်ဖြစ်မှစေတသိက်ဆိုတာတော့ဖြစ်နိုင်တယ်စိတ်မဖြစ်ရင်စေတသိက်မဖြစ်နိုင် ဒါကြောင့်မို့စိတ်ကဥဆောင်တယ်စိတ်ကပဓာနာအတူတူတော့ဖြစ်ကြတာပဲတပြိုင်နက်တစ်ခဏတည်းမှာဖြစ်ကြတာပဲဒါမှမဟုတ်စိတ်ဖြစ်မှဒါစေတသိက်ဆိုတာကဖြစ်နိုင်တယ်အဲ့တော့စေတသိက်က secondary ပေါ့ဟုတ်လားစိတ်က primary သူကမူလအခု message ဆိုတာလည်းပဲခုနလိုအာယုံကိုသိတတ်တဲ့သဘောတရားအနေနဲ့စိတ်အဲ့ဒီ message နဲ့အတူတူကစေတသိက်ဆိုတာလေဖြစ်အဲ့တော့အဲ့ဒီစေတသိက်တည်ထဲမှာအခု မက်ခင်၈ပါးဆိုတာပါတယ်အဲ့ဒီမက်ခင်၈ပါးဖြစ်တဲ့စိတ်တွေတိတ်တွေဟာအဲ့ဒီမက်စိတ်နဲ့အတူတူကဖြစ်တာကိုခေါ်တယ်မက်ခင်၈ပါးရဲ့ဟို list သိကြလားဟမ်ဘယ်နဲ့ဘယ်နဲ့ခေါင်းရမ်းတော့ဘယ်နဲ့မသိအောင်ဟမ်နော်မက်ခင်၈ပါးဆိုတာဘာတော့တမ္မာဒိဋ္ဌိနော်တမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝ သမ္မာဝါယာမသမ္မာတတိသမ္မာသမာဓိဒီရှင်မျိုးကိုအဲမက်ခင်လို့ခေါ်တယ်နော်အဲ့ဒီရှင်မျိုးစလုံးဟာခုနပြောတဲ့စေတသိက်တွေထဲမှာပါတယ်စေတသိက်တွေကြီးပဲဒါတွေကတမ္မာဒိဋ္ဌိဆိုတာလည်းစေတသိက်ပဲတမ္မာသင်္ကပ္ပဆိုတာလည်းစေတသိက်ပဲအဲ့ဒီတမ္မာဒိဋ္ဌိတို့တမ္မာသင်္ကပ္ပတို့ဆိုတဲ့ သဘောတရားတွေကဝိပဿနာတရားအားထုတ်နေတဲ့အခိုက်အတန့်တွေကလည်းပဲဖြစ်ခဲ့ကြတာပဲမက်စိတ်ကြတော့လည်းပဲသူတို့ထပ်ပြီးတော့ဖြစ်တယ်အဲ့လိုဖြစ်တဲ့အခါမှာဒီဟိုမေဃသစ္စာမှာပါတဲ့မက်စိတ်ကအဲမေဃသစ္စာမှာပါတဲ့မက်ခင်ဆိုတာကအဲ့ဒီမက်စိတ်နဲ့အတူတကွတွဲပြီးတော့ဖြစ်တဲ့မက်ခင်ရှိပါကိုခေါ်တယ်ဒါအတိအကျ ပြောမယ်ဆိုရင်ဒီဝိပဿနာအခိုက်အတန့်တော့ဖြစ်တဲ့အဲဒီတရားတွေရှိတယ်သူတို့ကိုလည်းပဲမက်ခင်လို့ခေါ်တယ်သူတို့ခေါ်တဲ့မက်ခင်ကတော့မက်ခင်အတိအကျအစ်စ်မဟုတ်သေးဘူးသို့တော့အဲ့ဒီမက်ခင်အစ်စ်စီတို့ရောက်အောင်သူတို့ကတွန်းပို့မဲ့မက်ခင်တွေဟိုစာစကားနဲ့ပြောတော့လောကီမက်ခင် လောကုတ္တရာမက်ခင်နှမျိုးရှိအဲ့ဒီမှာမေဃသစ္စာလို့ဆိုတာကိုအကြည့်အကျပြောမယ်ဆိုရင်လောကုတ္တရာမက်ခင်ကိုဆိုလိုတယ် နောက်ကုတ္တရာမဂ်ခင်ဆိုတာခုနပြောတဲ့မက်စိတ်နဲ့အတူတူဖြစ်တဲ့မဂ်ခင်၈ပါးနားလည်လားနော်မက်စိတ်နဲ့အတူတူဖြစ်တဲ့မဂ်ခင်၈ပါးကိုမဂ္ဂသစ္စာလို့လည်းခေါ်တယ်နော်အဲ့ဒီ၈ပါး၈ပါးဒွယ်၈ပါးအပေါင်းကိုမက်လို့ခေါ်တယ်ဟုတ်လားအဲ့ဒီမက်ရဲ့အစိတ်အပိုင်းဖြစ်တဲ့တစ်ခုတစ်ခုအဲ့ဒီတစ်ခုတစ်ခုကိုမက်ခင်လို့ခေါ်တယ်မက်ခင်ဆိုတာပါဠိစကားမက်ခင်ကကလာ မက်ကင်က အင်္ဂဆိုတာဗမာစကားလဲအင်္ဂဆိုရင်နားလည်တယ်မဟုတ်လားဟမ်ကိုအင်္ဂါလို့ပြောလိုက်ရင်လက်တွေခြေတွေခေါင်းတွေကိုကိုအင်္ဂါလို့ပြောလိုက်တယ်လူလို့ပြောလိုက်တဲ့ခါကျတော့အဲ့ဒီအဲ့ဒီအစိတ်ပိုင်းတွေစုနေတာကိုလူလို့ခေါ်တယ်ဟုတ်တယ်မလားပြီးတော့မှဒီလူမှာခြေတော်ရှိတဲ့လက်ရှိတဲ့ခေါင်းရှိတဲ့စသည်ဖြင့်အဲထို့အတူပဲမက်လို့ပြောလိုက်ရင်ဒါကလူလို့ပြောတာမျိုးလိုပဲဒီစစ်ခုစလုံးကိုသူမက်လို့ခေါ်အဲတစ်ခုတစ်ခုကိုကြတော့မက်ခင်လို့ခေါ်တယ် အဲ့ဒီလိုမက်စိတ်နဲ့အတူတကွဖြစ်တဲ့အဲ့ဒီရှင်မျိုးကိုဒါအတိအကျပေါ့လေမုတ်ချမက်ခင်လို့ခေါ်တယ်။ဒါမှမဟုတ်ဒီမက်ခင်တရားတွေဟာဝိပဿနာအားထုတ်နေတဲ့အခိုက်အတန့်မှာလည်းပဲဖြစ်ပေါ်နေတာပဲ။အဲ့ဒီဝိပဿနာအခိုက်အတန့်မှာဖြစ်ပေါ်နေတဲ့တရားတွေကိုလောကီမက်ခင်လို့ဒီလိုခေါ်ရတယ်။ဟိုကကြတော့ပါတော့မက်စိတ်နဲ့အတူတကွဖြစ်တဲ့မက်ခင်ကြတော့လောကုတ္တရာမက်ခင် ဒီမက်ကသစ္စာလို့ပြောရင်အတိအကျပြောရင်လောကုတ္တရာမက်ခင်ကိုဆိုလိုတယ်ဒါပေမဲ့အဲ့ဒီလောကုတ္တရာမက်ခင်ဟာလောကီမက်ခင်နဲ့ကျင့်ပြီးတော့ဖြစ်နိုင်မှာမလားလောကီမက်ခင်မဖြစ်ဘဲနဲ့လောကုတ္တရာမက်ခင်ရကမိုးပေါ်ကြနော်ယုတ်ကနေဖြစ်လာပါမလားဘယ်တော့မှမဖြစ်ဘူးလားအဲ့တော့မက်ကသစ္စာကိုပွားတယ်လို့ပြောရင်အမှန်တိုင်းပြောရင်အဲဒီလောကီမက်ခင်ကိုပဲကျင့်ရတာပဲဒါပေမဲ့လို့ အဲ့ဒီလောကီမဲ့ခင်ကိုကျင့်တဲ့အကျင့်ပွားများတဲ့အကျင့်ကမဲ့အခိုက်တံမှာအပြီးဆုံးသူရောက်သွားတယ်ထို့အထိရောက်သွားတယ်ဒါကြောင့်မို့မဲ့အခိုက်တံမှာကိုမဲ့ခင်ကိုပွားများတယ်လို့ဒီလိုသုံးနေစကားအမှန်ကတော့ဟိုအောက်ကလှုပ်လာခဲ့တဲ့အချိန်ကဒီကြတော့တခါလဲအမြင့်ဆုံးရောက်သွားတာအဲအဲ့ဒီအမြင့်ဆုံးဟာကိုသူကပွားများတယ်လို့ခေါ်လိုက်တာဒါတော့မေဃတစ္ဆာကိုပွားများတယ်ဆိုတာဟိုမုတ်ချအပြင်ပြောမယ်ဆိုရင်အဲမဲ့အခိုက်တံမှာဟိုအထွတ်အထိပ်ရောက်တဲ့ ပွားများမှုမျိုးကိုပွားများတယ်လို့ခေါ်တယ်သို့တော့အဲ့ဒီပွားများမှုကခုနပြောတဲ့အတိုင်းပဲလောကီမဂ်ခင်ကမလာလို့မဖြစ်ဘူးလောကီမဂ်ခင်ပွားများပွားများပွားများပြီးတော့မှသူရှိရောက်အဲ့တော့ဘာကြောင့်မဲ့မဲ့အခိုက်အတန့်မှာ ဖြစ်တဲ့ဟိုစစ်ပါးကသာမက်ခင်လို့ခေါ်တယ်လေနော်မက်ခင်ကိုအတိအကျကောက်ယူရတယ်လေဆိုတော့မဲ့အခိုက်အတန့်ရောက်ပြီးရင်အဲ့ဒီအဲ့ဒီအဲ့ဒီပုံကဘယ်တော့မှနောက်ပြန်မဆုတ်တော့ဘူး ဤကံနိဗ္ဗာန်သို့သွားတော့မှာပဲမလွဲမချော်နိုင်တော့အဲ့လိုမလွဲမချော်နိုင်တဲ့အခိုက်အတန့်ကိုဒါဤကံမဲ့အခိုက်အတန့်မဲ့ခင်အဲ့ဒီကြမှာအဲ့ဒီမှာဖြစ်တဲ့တရားတွေကိုမဲ့ခင်လို့အတိအကျခေါ်ဝိပဿနာအခိုက်အတန့်မှာတော့ဖြစ်နေတဲ့မဲ့ခင်တွေကဝိပဿနာအဆုံးမရောက်ဖ ೇನೆ အလယ်လောက်တင်လည်းပဲလူကဆက်အာမထုတ်ဖ ೇನೆ နေခြင်းလည်းနေမယ်အဲလမ်းမှာလိုက်မိခြင်းလည်းလိုက်မိအောင်မယ်အဲ့ဒီကြမှာဟိုရောက်တရောက်ဖြစ်မယ်ဆိုရင်သူကမသေးကြသေးဘူးလို့ဆိုလို့ နိဗ္ဗာန်ရောက်ဖို့ဟာမသိကြသေးဘူးဟိုလမ်းမှာပျက်စီးနိုင်သေးတယ်ဟာလားဒီလိုဝိပဿနာအကျင့်ကိုကျင့်နေတဲ့အခိုက်အတန့်မှာအဲမဲ့အခိုက်အတန့်ရောက်ပြီးတဲ့ပုဂ္ဂိုလ်ကတော့ဘယ်တော့မှမပျက်စီးတော့ဘူးဤကံကိုရောက်တော့မှာဆိုတော့လမ်းကြီးတလမ်းဘေးဘေးလမ်းတွေဘာတွေ exit တွေဘာတွေဘာမှမရှိတဲ့လမ်းကြီးတလမ်းရှိနေဆိုတော့အဲ့ဒီလမ်းပေါ်ရောက်ရင်အဲ့ဒီမြို့ရောက်ဖို့ကတေချာသွားပြီအဲ့ဒီလမ်းပေါ်မရောက်ခင်လမ်းသွယ်လေးကနေပြီးတော့လာနေမယ်ဆိုတော့ အဲ့လမ်းသွယ်လေးကလမ်းနေအဲ့လမ်းသွယ်လေးလမ်းနေတဲ့အခိုက်အတန့်မှာသူဟာဟိုမြို့ကိုရောက်မယ်လို့မပြောနိုင်ဘူး။ဒါဆိုအဲ့ဒီလမ်းသွယ်လေးမှာကျတော့ဟိုနောက်ထပ်လမ်းလေးတွေအခွဲလေးတွေရှိသေးတော့လမ်းချော်သွားနိုင်သေးတယ်။ဟုတ်လား။အဲ့ဒါကြောင့်မအဲ့ဒီတုန်းကသူ့ကိုအေကံမဲ့ခင်လို့မခေါ်သေးဘူးပေါ့။မင်းအေကံဟိုမြို့တော့ရောက်မယ်လို့မပြောနိုင်သေးဘူး။အဲဟိုလမ်းမကြီးတဲ့လည်းဝင်မိရောလမ်းမကြီးရောက်တဲ့နဲ့တပြိုင်နက်သူကအဲဟိုမြို့ရောက်ဖို့ကတေးချာသွားပြီ။လမ်းမှာအခွဲတွေပါဘာမှမရှိတော့ဘူး။အဲ့ကျမှ သူ့ကိုတကယ်ရောက်ပြီလို့ဆိုရတာပေါ့အဟိုတုန်းကတော့ရောက်ချင်လဲရောက်မယ်မရောက်ချင်လဲမရောက်တော့မသေးကြသေးဘူးပေါ့အဲ့တော့သေးကြတာကိုယူပြီးတော့မက်ကင်ရှစ်ပါဆိုတာမက်စိတ်နဲ့အတူတကွဖြစ်တဲ့အဲတရားရှစ်ပါကိုမက်ကင်လို့ခေါ်တယ်ဒီလိုပြောရတယ်နော်ဒါပေမဲ့လိလာကျင့်ကြံဖို့အနေနဲ့ပြောမယ်ဆိုရင်တော့လောကီမက်ကင်ကိုပဲကိုယ်ကလိလာကျင့်ကြံရမှာလောကုတ္တရမက်ကင်ကိုပွားများနေလို့ရတာမဟုတ်ဘူးလောကုတ္တရမက်ကင်ကခုနပြောသလိုပွားများမှုရဲ့အတုတ်ထိပ်ရောက်တဲ့အဟာကိုခေါ်တာအဲ့တော့ဟိုလက်တွေ့အပြင်ပြောမယ် ဆိုရင်တော့မဂ်ကင်၈ပါးကိုကျင့်တယ်ဆိုတာဟာလောကီမဂ်ကင်၈ပါးကိုကျင့်ရတာဒါကြောင့်မို့မက်ဆိုရင်ဘာဘာဆိုလို့တဲ့ရှစ်ပါးအပေါင်းကိုမက်လို့ခေါ်တယ်မက်ကင်ဆိုတာကအဲ့ဒီထက်ကတစ်ခုတစ်ခုကိုခေါ်တယ်အဲဒါလေးကိုပထမနားလည်ထားရအောင်အဲ့ဒီမက်ကင်ရှစ်ပါးကိုမြတ်စွာဘုရားက မက္ကသစ္စာဒုက္ခတော့မဟုတ်ဒုက္ခនិရောဓဂာမိနိပฏิပဒါလို့ဒီလိုပါဠိလိုအရှိကြီးခေါ်ထားတာဒုက္ခချုပ်ရာနိဗ္ဗာန်တို့ ရောက်ကြောင်းဖြစ်တဲ့တမို့ရောက်စေတတ်တဲ့အကျင့်ပေါ့ဒါမက္ကင်၈ပါးအဲ့ဒီမက္ကင်၈ပါးဟာဟိုလောကမှာနီလန်းနေတဲ့မှာဆိုရင်ဒါအမျက်ဆုံးပဲလို့မြတ်စွာဘုရားကဟောတာနော်မက္ကနာထင်ကြီးကောတစ်ထောဆိုပြီးတော့ အဲ့တော့လောကမှာမက်လို့ခေါ်တဲ့တရားတွေဟာအခုလိုအကျင့်လန်းကိုလည်းမက်လို့ခေါ်တဲ့ယူယူလန်းလည်းမက်လို့ခေါ်တဲ့စသဖြင့်ခေါ်တာတွေအများကြီးရှိတဲ့အနှစ်မှာအခုပြောတဲ့မက်ကင်ဆိုတဲ့မက်ဟာအမျက်ဆုံးပဲတဲ့အကောင်းဆုံးပဲအဲ့တော့တတ္တဝါတွေစိတ်ဓာတ်စင်ကြယ်ဖို့ရာနော်စိတ်ဓာတ်စင်ကြယ်ဆိုတာခုနကမက်အခိုက်တန့်ရောက်ပြီးတော့စိတ်ဓာတ်စင်ကြယ်ဖို့ရာမှာတဲ့ဒီလမ်းတလမ်းမရှိတယ်တဲ့ဒီဟာဒီတစ်ခုဒီတော့လမ်းပဲတဲ့ဒါနားလည်ထားရမယ် မဲခင်၈ပါးသည်တစ်ခုတည်းသောလမ်းမယ်တစ်ခုတည်းသောအကျင့်ပဲမဲခင်၈ပါးအကျင့်မှာလွဲပြီးတော့တခြားဟာကျင့်ရင်စိတ်ဓာတ်စင်ကြယ်မှုနော်ကိလေသာကင်းငြိမ်သွားတဲ့အဖြစ် မရောက်နိုင်ဘူးသို့မဟုတ်နိဗ္ဗာန်မမရနိုင်ဘူးလို့ဒီလိုဆိုလို့ဒါဗျာဆော်ဘုရားကတိတိကျကျဟောထားတာရှိဒါဘုန်းကြီးကဘာကြောင့်ဒီလိုပြောလဲဆိုတော့အခုခေတ်ဒီနိုင်ငံမှာကြတာလူတွေကတဲသဘောထားကြီးကျင်ကြတာနော်ဆိုတော့ ဒီလန်းတလန်းနဲ့သာရှိတယ်ဆိုတော့သူတို့ကမကြိုက်ဘူးဟာတခြားနည်းလည်းရှိမှာပါပဲပေါ့ဖြစ်နိုင်ပါသေးတယ်ဒါတကူလည်းဒါအမှန်တရားမဟုတ်ပါဘူးတခြားဟာတွေလည်းအမှန်တရားဖြစ်အောင်မှာပါပဲဖယားကဘာကြောင့်ဒီလိုပြောရတာလဲသူမို့ဖယားဒီလိုပြောကမှမဟုတ်ပါဘူးစတယ်ဖြင့်သူတို့တွေကသောတကတက်ကြတယ်ဒါမှမဟုတ်ကိုကပြောတယ်မင်းတို့ကြိုက်တာမကြိုက်တာကတော့မတတ်နိုင်ဘူးဒါမှလို့ဖယားဟောတာကတော့အတိအကျပဲဒီတနည်းပဲအေးတေဝမေကောနတ်ချင်းကျော်ဖယားကတိတိကျကျဟောတာ တခြားဟာမရှိဘူးတဲ့ဒီနိလန့်ပဲတဲ့မဂ္ဂင်၈ပါးနိလန့်ပဲတဲ့ဒီတတ္တဝါတွေစိတ်ဓာတ်စင်ကြယ်ဖို့ရတယ်အဲ့တော့ဒီနိလန့်ဟာဘာလဲဆိုရင်ဒီမဂ္ဂင်၈ပါးသို့မဟုတ်တတိပဋ္ဌာန်အကျင့်အဲ့တော့တတိပဋ္ဌာန်အကျင့်ဟာတတ္တဝါတွေစိတ်ဓာတ်စင်ကြယ်ဖို့မှာတခုတည်းသောနိလမဲ့ဆိုတာမယုံရင်လက်တွေစဉ်းစားကြည့်လို့ဟုတ်လားမင်းတို့တတိလွတ်သွားတာနဲ့တကယ်နဲ့မင်းတို့စိတ်ထဲမှာဘာတွေဖြစ်တယ်လဲ mindfulness ပျောက်သွားတဲ့နဲ့တပြိုင်နဲ့လောဘဝင်လာမယ်ဒေါသဝင်လာမယ်မောဟဝင်လာမယ်မာနဝင်လာမယ်ဟုတ်တယ်မဟုတ်လားဒါကြောင့်မို့ mindfulness မရှိရင်ကိလေသာလာတာပဲဆိုရင်စိတ်ဓာတ်မစင်ကြယ်ဘူးဒါကြောင့်မို့စိတ်ဓာတ်စင်ကြယ်ဖို့ရမှာဒီဒီ mindfulness ဒီနည်းပဲရှိတယ်ဒါဘယ်လို့မှညှင်းလို့မရဘူးဒါမှမဟုတ်ဒီ mindfulness ကိုလေ့ကျင့်တဲ့အခါမှာနီးအမျိုးမျိုးနဲ့ကျင့်နိုင်တယ်ပေါ့ဟုတ်လားဘုရားဟောထားတဲ့နီးနဲ့ပဲပြောကြပါစို့တတိပဋ္ဌာန်တုတ်မှာဆိုရင်အာနာပါနကျင့်နိုင်တယ်နော်ဣရိယာပဋ္ဌာဆိုတဲ့ သွားရထိုင်လျောင်းဆိုတဲ့ဣရိယာပုတ်တွေကျင့်နိုင်တယ်။သို့မဟုတ်တံပဇင်ပိုင်းမှာဆိုရင်လည်းအသေးစိတ်ဣရိယာပုတ်ကလေးတွေနဲ့ပတ်သက်ပြီးတော့ mindfulness ကျင့်နိုင်တယ်။အဲ့ဒီလိုကျင့်နည်းတွေတော့အမျိုးမျိုးရှိတယ်ပေါ့။ဘယ်လိုရှိရှိအဲ့ဒီကျင့်နည်းတွေအားလုံးဟာအနှစ်သာရကိုကင်လိုက်ရင်တတိအမှတ်ရမှုပေါ့။ဟုတ်လား။အဲ့ဒီတတိမရှိဘဲနဲ့ကတော့ဘယ်တော့မှစိတ်ဓာတ်စင်ကြယ်ဖို့မဖြစ်နိုင်ဘူး။ဒါကြောင့်မို့စိတ်ဓာတ်စင်ကြယ်ဖို့တတ္တဝါတွေစိတ်ဓာတ်စင်ကြယ်ဖို့မှာတတိဆိုတဲ့လမ်းကြောင်းဟာ တခုတည်းတော့လမ်းကြောင်းပဲအဲ့ဒီတတိကလည်းပဲမဂ်ကင်စစ်ပါးထဲမှာပါတယ်အဲ့ဒီမဂ်ကင်စစ်ပါးကိုတဲ့မင်းတို့ကြင့်ရင်တဲ့မြတ်စွာဘုရားဟောတယ်နော်မင်းတို့ကြင့်ကြပါလေလေပထမတိုက်တွန်းတယ်နော်ဒီဒီဒီမဂ်ကင်စစ်ပါးအချင်းကိုကြင့်ကြအဲ့လိုကြင့်ရင်ဒီဒီမာနရဲ့ဟိုမိလျော်ချောင်းဖြစ်မယ်ဆိုလိုတာတော့ဟိုဘာခေါ်လဲကိလေသာတွေကိုနိုင်မယ်လို့ဆိုလိုတာပေါ့ အဲ့ဒီအကျင့်ကိုကျင့်ရင်တဲ့မင်းတို့ဟာဆင်းရဲခြင်းရဲ့အဆုံးကိုပြုနိုင်နိုင်မယ်ဆင်းရဲခြင်းမှလွတ်လွတ်နိုင်နိုင်မယ်တဲ့ငါကိုယ်တိုင်တဲ့နော်အခုလိုဒီဒီဆူးမြောက်နေတူတဲ့ကိလေသာတွေကိုပယ်ထုတ်ပြစ်နိုင်တဲ့ဒီမက်ကင်ရှင်ဘာအကျင့်ကိုတဲ့ငါကိုယ်တိုင်တည်တည်ချာချာသိပြီးတဲ့နောက်မှာမင်းတို့ကငါဟောထားတာမြတ်စွာဘုရားကတခြားတုတ်တုတ်မှလည်းဒီလိုပြောဘူးလေဟုတ်လား ငါဟောတာတွေကကိုယ်တိုင်သိပြီးမှဟောတာမင်းတို့ကငါငါဟောတာကိုလိုက်နာကြငါဟောတာကိုယုံကြလို့ဒီလိုပြောပြောတဲ့တုတ်တုတ်ရှိတယ်အဲ့တော့ဒီဟာကိုငါကိုယ်တိုင်နားလည်ပြီးတော့မှနော်အခုမင်းတို့ကိုဟောပြတယ်တဲ့အဲ့တော့မင်းတို့ရဲ့တာဝန်ကဘာလဲဆိုရင်အဲ့ဒါကိုကျင့်ရမှာမင်းတို့တာဝန်ပဲငါမင်းတို့တို့ကျင့်မပေးနိုင်ဘူးပေါ့နော်မက်ကင်စစ်ပါအကျင့်ဆိုတာကိုကိုဘကိုကျင့်ရမှာကိုကိုယ်တိုင်ကျင့်ရမှာသူများကကျင့်ပြီးကိုကအချောင်ရဖို့ ဒါမရှိဘူးဒါမြတ်စွာဘုရားကဆုချတဲ့အနေနဲ့ပေးလို့လည်းမရဘူးအေးကိုယ့်ကိုကြည့်ရမယ်ဒါမြတ်စွာဘုရားဒီမှာဟောတာဘုရားဆိုတာတဲ့နော်တင်ပေးတတ်တဲ့ပုဂ္ဂိုလ်ပဲတဲ့တင်ပေးတတ်တဲ့ပုဂ္ဂိုလ်မြတ်တာဖြစ်တယ်ဆရာမြတ်တာဖြစ်တယ်အဲတော့ဆရာဆိုတာတပည့်ကိုတင်ယုံတာတင်ပေးနိုင်တယ်သူကိုယ်တိုင်ကတပည့်အတွက်စာမကြက်နိုင်ဘူးပေါ့အဲ့လိုသာစာကြက်ပေးနိုင်ရင်တော့လည်းတိတ်ကောင်းပါဟမ်ကျောင်းသားတွေ မင်းတို့အေးစိတ်ကစားနေကြကွာငါမင်းတို့တွက်စာကြက်ပေးမယ်ဆိုတော့အခါလဲဆရာရပြန်ကျောင်းသားတွေကလည်းရပြန်တော့သိကောင်းလာထို့တူပဲမြတ်စွာဘုရားကအဲမင်းတို့အေးစိတ်နေကြငါငါကျင့်ပြီးတာငါရပြီးတာကိုမင်းတို့ငါပေးမယ်ဆိုတော့လည်းသိကောင်းပါပဲအခုတော့ဒီလိုမပြည့်နိုင်ဘူးကိုကိုယ်တိုင်ပဲကြည့်ရမယ်ကိုကိုယ်တိုင်မကြည့်လို့ကတော့မရဘူးအေးအဲ့လိုကြည့်ရင်တဲ့မင်းတို့ဟာမာနရဲ့အနှောင်အဖွဲ့ဖြစ်တဲ့ကိလေသာတွေမှနော်လွတ်မြောက်လိမ့်မယ်လို့ဒီလိုမြတ်စွာဘုရားကဟောထားတယ်ဒါ မဂ်ခင်၈ပါးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောထားတာဒါကြောင့်မို့မဂ်ခင်၈ပါးဆိုတာဟာတတ္တဝါတွေစင်ကြယ်ဖို့ရာတခုတည်းသောနိလန်းဖြစ်တယ်ဆိုတာကိုနားလည်ထားရမယ်ဒီမဂ်ခင်၈ပါးကိုမြတ်စွာဘုရားဟာကိုတော်တိုင်ပိုင်ပိုင်နိုင်နိုင်နားလည်ပြီးတဲ့နောက်မှာတတ္တဝါတွေကိုဟောထားတယ်ဒီမဂ်ခင်၈ပါးဆိုတာတို့ကျင့်ကိုကျင့်ရမယ်မကျင့်လို့မရဘူးနော်မြတ်စွာဘုရားဆိုတာတွေဟာအာညွန်ကြားချက်ပေးုံသာပေးနိုင်တယ်သင်ပေးုံသာပေးနိုင်တယ်ဒီမဂ်ခင်၈ပါးအကျင့်ကိုကျင့်ရင် ကိလေသာအနှောင်အဖွဲ့မှလွတ်မယ်လို့ဒီလိုမြတ်စွာဘုရားဟောထားတယ်ဒါမဲ့ခင်၈ပါးဒီနေ့ဒီမဲ့ခင်၈ပါးကိုအသေးစိတ်သွားကြမယ်အဲ့ဒါဒီမဲ့ခင်၈ပါးအကျင့်ဟာမြတ်စွာဘုရားကငါသာသနာမှာသာဒီမဲ့ခင်၈ပါးအကျင့်ရှိတယ်တဲ့နော်တခြားသာသနာမှာဒါမျိုးမရှိဘူးလို့တိတိလင်းလင်းဟောထားတယ်မြတ်စွာဘုရားပြိဋိနိဗ္ဗာန်ပြုကံဤမှာသူပ္ပတ္တဆိုတဲ့ ပရပိုက်ပေါ့လေဘာလာကြတခြားဘာလာပရပိုက်ကြီးလာပြီးတော့မေးတဲ့ခါကျတော့မြတ်စွာဘုရားဒီဟာဖြစ်တယ်သူသူကတော့သူ့ဆရာကြီးပြောတာမှန်သလားမမှန်ဘူးလားဆိုတာမေးတော့မြတ်စွာဘုရားကအဲသူ့ဆရာကြီးပြောတာမှန်တယ်မမှန်တယ်ဆိုတာမပြောဘဲနဲ့ဒီအကျဉ်းသာသနာမှာဒီမဂ္ဂင်၈ပါးအကျင့်ရှိတယ်အဲ့ဒီသာသနာမှာသောတာပန်ယဟန်တက္ကရာကံယဟန်အနာကံယဟန်နာယဟန်တာယဟန်ဆိုတာတွေရှိနိုင်တယ် အဲ့တော့မဲခင်၈ပါးအကျင့်မရှိတဲ့သာသနာမှာသောတာပန်တဂရကအနာဂါယဟနာယဟန်မရှိနိုင်ဘူးဒါတိုက်သူပွင့်ပွင့်လင်းလင်းမြတ်စွာဘုရားကဟောပြီးတော့မှငါသာသနာမှာတော့ကိုဒီမဲခင်၈ပါးအကျင့်ရှိတယ်အဲ့ဒီလိုဟောလိုက်တဲ့အခါမှာသူပယဟန်အဲသူပပရပိုက်ကြီးကတိတ်မြတ်စွာဘုရားဟောတာကိုသဘောကျသွားပြီးတော့တပည့်ခံတယ်ဟုတ်လားတပည့်ခံပြီးတော့ချက်ချင်းသူကယဟန်ယဟန်ဖြစ်ချင်းပါလေဆိုလို့ယဟန်ပြုတ်ပေးရသေးတယ် အဲ့ဒါမြတ်စွာဘုရားပြန်တိတ်ပြိဋိဘံပြုဖို့၃၄နာရီတော့လိုတော့တယ်အဲ့ဒီချိန်ကအမှန်တိုင်းဆိုတာအဲသူယဟန်ပြုပြီးတဲ့နောက်မြတ်စွာဘုရားရှိလာတော့မြတ်စွာဘုရားကကမ္မထမ်းပေးလိုက်တယ်အဲကမ္မထမ်းပေးပြီးချက်ချင်းသူကကမ္မထမ်းသွားကျင့်တော်လာဈဉ္ညာလျှောက်ပြီးကျင့်တယ်လို့ဆိုပဲအဲ့ဒါမြတ်စွာဘုရားပြိဋိဘံမပြုခင်မဲ့အဲ့ဒီအဲ့ဒီသူပယဟန်ကြီးယဟန်တာဖြစ်သွားဒါမှမဟုတ်အဲ့ဒီသူပပရပိုက်ကြီးပေါ်လေနောက်ယဟန်ဖြစ်တဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားရဲ့နောက်ဆုံး မျက်မှောက်တာဝကလို့ဆိုတာအဲ့ဒါမြတ်စွာဘုရားကိုရောတိုင်းချွေချွတ်သွားတဲ့တတ္တဝါတွေထဲမှာနောက်ဆုံးပုဂ္ဂိုလ်ပဲသူဘတ္တဆိုတာအဲ့ဒီသူဘတ္တကိုမြတ်စွာဘုရားဟောတော်လဲတာပွင့်ပွင့်လင်းလင်းမဟောတာဒီမဂ္ဂင်၈ပါးတရားအကျင့်ကိုပြည့်ပြည့်စုံစုံငါတာရဏတော်မှလာတွေ့နိုင်တယ်ဟုတ်လားတခြားမှာမရှိဘူးဆိုတော့အခုဒီနေ့အဲ့ဒီမဂ္ဂင်၈ပါးကိုအသေးစိတ်သွားကြအဲ့တော့အသေးစိတ်သွားရင်ခုနပြောတဲ့အတိုင်းအဲမဂ္ဂင်၈ပါးဆိုတော့ဘာတွေလဲနော် ကံပြန်ပြောအောင်မဂ္ဂစေပါစပါတော့တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝတမ္မာဝါယာမတမ္မာတတိတမ္မာသမာဓိတဲ့ပထမတမ္မာဒိဋ္ဌိလာကြစို့နော်တမ္မာဒိဋ္ဌိဒိဋ္ဌိဆိုတာဘာလဲဟမ်အဲဒိဋ္ဌိဆိုတာ ဟိုဘာခေါ်မလဲသူမူလအ내ကတော့အမြင်လို့အဓိပ္ပာယ်ရှိတယ်နော်အမြင်ကိုဒိဋ္ဌိလို့ခေါ်တယ်ဒါပေမဲ့လို့များသောအားဖြင့်သုံးနေတာတော့ဒိဋ္ဌိဆိုရင်မှားတဲ့အမြင်ကိုတို့ကသုံးတယ်ဒိဋ္ဌိလို့ပြောလိုက်ရင်ဒါမှားတဲ့အယူလို့ပဲဒါအများနားလည်တယ်ဒီလိုပဲယူကြတယ်အမှန်ကတော့ဒိဋ္ဌိဆိုတဲ့စကားလုံးကတော့အမှန်လည်းဖြစ်နိုင်တယ်အမှားလည်းဖြစ်နိုင်တယ်ပေါ့ဒါသူကတာမညဟောဒါဟိုမြင်ချင်းဆိုတော့အမြင်ဆိုတော့မှန်တဲ့အမြင်လို့လည်းဖြစ်နိုင်တယ်မှားတဲ့အမြင်လည်းဖြစ်နိုင်တယ် ဒါပေမဲ့လို့များသောအားဖြင့်ကတော့ဒိဋ္ဌိဆိုတဲ့စကားလုံးကိုသုံးရင်မှားတဲ့အမြင်လို့ပဲအဲ့ဒီအဲ့ဒီဒိဋ္ဌိပဲနဲ့ပဲသုံးတယ်မှန်တဲ့အမြင်ကိုသေချာပြောခြင်းရင်ရှိကဘာထည့်တော့တမ္မာတမ္မာဒိဋ္ဌိအဲ့တော့တမ္မာဆိုတာဘာလို့မှန်ကန်စွာလို့ပဲပြောကြပါစို့နော်မှန်ကန်စွာမြင်ခြင်းပေါ့တမ္မာဒိဋ္ဌိအဲ့တော့အမြင်မှန်အတိမှန်ဒါကိုတမ္မာဒိဋ္ဌိလို့ခေါ်တယ်နောက်တစ်ခါအကျေပြောမယ်တမ္မာဒိဋ္ဌိဟုတ်လားဒါတော့နောက်ဒုတိယကပါတော့ တမ္မာသင်္ကပ္ပဒါပြီးတော့သင်္ကပ္ပဆိုတာအကျံအစီကြီးလို့ဆိုလို့လေနော်အဲ့တော့တမ္မာသင်္ကပ္ပဆိုရင်ဘာလဲမှန်ကန်စွာ ကြံစီခြင်းမှန်ကန်သောအကြံအစီပေါ့နော်မှန်ကန်စွာကြံစီခြင်းမှန်ကန်တဲ့အတွေးအခေါ်ဒါမှမဟုတ်ဒီညမှာအတွေးခေါ်ဆိုတာတခြားဟာတွေပြောတာမဟုတ်ဘူးမှန်ကန်တဲ့အတွေးခေါ်ဆိုတာအဲနောက်လားလိုက်ပါဒါလေဟုတ်လားအဲဒီဒီတာမညတော့ဒီလောက်ပဲမှတ်တိုင်းကိုမှန်ကန်စွာကြံစီခြင်းအဲပြောပါလား တမ္မာဝါစာဝါစာဆိုပါတော့ဝါစာဆိုမသိကြဘူးလားဝစီဝစီတို့ဝါစာလို့ဆိုတာစကားကိုခေါ်တာပေါ့နော်ဒါပြန်တမ္မာဝါစာဆိုရင်ပါလေအဲကောင်းစွာပဲပြောမှန်ကန်စွာလည်းပြောကြတာနော်မှန်ကန်စွာ ပြောဆိုခြင်းပေါ့အဲတမ္မာဝါစာ နောက်တစ်ခုကပါတော့တမ္မာကမ္မန္တဒါပြန်ကမ္မန္တဆိုတာကအလုပ်ပေါ့အမှုအလုပ်တမ္မာကမ္မန္တဆိုတော့အဲမှန်စွာ အဲပြုလုပ်ခြင်းပေါ့နော်အဲတမ္မာကမ္မန္တနောက်တစ်ခုကပါတော့တမ္မာအာဇီဝအာဇီဝဆိုတာကအသက်မွေးမှုတမ္မာအာဇီဝဆိုတော့မှန်ကန်စွာအသက်မွေးမှုနော်မှားတဲ့အသက်မွေးမှုရှိတယ်မှန်တဲ့အသက်မွေးမှုရှိတယ်တမ္မာမှန်ကန်စွာအသက်မွေးမှုပြီးတော့နောက်တစ်ခုကပါတော့တမ္မာဝါယာမနော်ကိုကိုဗမာလူမျိုးတွေကပြောနေတယ်ပါဠိဖတ်ရင် လေးလေးလေးပင်ပင်ဖြစ်အောင်မှန်မှန်ကန်ကန်ဖတ်ဖို့အရေးကြီးတယ်နော်တမာကိုတမာလို့ဘယ်တော့မှမခေါ်နဲ့ဟုတ်လားနော်တဟိုဗမာလူပြောတာအဲဟိုစလုံးစင်တွေ့ရင်တလုံးဖြုတ်ဖြုတ်ထတာတယ်ဟုတ်လားဆိုတော့တမာဒိဋ္ဌိတမာသင်္ကပ္ပနဲ့နော်အဲအဲ့ဒါတိတ်မကောင်းဘူးအဲ့တော့ပါဠိစကားအနေနဲ့ပြောပြီးဆိုရင်ပါဠိတန်ကြားရတဲ့နဲ့ထွက်ပါစေ အဲ့ဒီပါဠိစကားလုံးကိုပဲဗမာစကားလုံးအနေနဲ့ပြောပြီးဆိုတော့မတတ်နိုင်ဘူးပြောချင်လို့ပြောရတာလား။ဒါကြောင့်မို့တန်ကနော်ပြီးတော့ဝါယာမဝါယမမဟုတ်ဘူးနော်။ဝါယာမဗမာလူမျိုးတွေကနှုတ်တဲ့နေတန်ကဝါယမလို့ပဲနှုတ်တဲ့။ဟုတ်တယ်မဟုတ်လား။အဲအမှန်တရားတော့ဝါယာမဆိုတော့တန်မာဝါယာမတန်မာဝါယာမဝါယာမဆိုတာဘာလို့ဗမာစကားဖြစ်နေပြီဝါယာမဆိုတာဟမ်ဝါယာမဆိုတာအထုတ်တာဟုတ် ခေါ်မလားအဲ့တော့တမ္မာဝါယာမဆိုရင်မှန်ကန်စွာ အာထုတ်ခြင်းဒါမှန်ကန်တဲ့အာထုတ်မှုဒါလာလိမ့်မယ်နော်တမ္မာဝါယာမတမ္မာတတိနော်တတိဆိုပါတော့အမှတ်ရတာပေါ့နော်တမ္မာတတိဆိုရင်မှန်ကန်စွာ အမှတ်ရခြင်းနော်ဗမာဗမာစကားထဲမှာတတိရတယ်ဆိုလို့ပြီးတော့တာဒါနားလည်တယ်မှန်ကန်စွာအမှတ်ရခြင်းတမ္မာတတိနောက်ဆုံးတစ်ခုပါတော့ တမ္မာတမာတိနော်အဲ့ကြတော့မလားတလုံးနဲ့မလို့တမာတိဟုတ်လားတမ္မာတမာတိမှန်ကန်စွာတမာတိဆိုပါတော့တီးကြည့်တာကိုခေါ်တယ်စိတ်တီးကြည့်တာစိတ်အာယုံတစ်ခုပေါ်မှာပဲစိတ်ရောက်နေတာနော်အဲ့ဒါကိုတမာတိလို့ခေါ်အဲ့တော့တမ္မာတမာတိဆိုရင်မှန်ကန်စွာတီးကြည့်ခြင်းအဲတီးကြည့်တာလည်းပဲမမှန်ကန်တဲ့တီးကြည့်မှုမျိုးရှိတယ်မှန်ကန်တဲ့တီးကြည့်မှုမျိုးရှိတယ်ပေါ့အဲဒီမှာမှန်ကန်တဲ့တီးကြည့်မှုမျိုးကိုတမ္မာတမာတိလို့ခေါ်တယ် အဲအားလုံးပေါင်းလိုက်ရင်မက်ဂင်၈ပါးအဲ့ဒီမက်ဂင်၈ပါးကိုအခုအသေးစိတ်သွားကြမယ်အဲ့တော့မက်ဂင်၈ပါးအားလုံးဟာခုနပြောတဲ့စေတသိက်တွေကြီးပဲနော်စေတသိက်စေတသိက်ဆို52ခုရှိတယ်အဲ့ဒီစေတသိက်52ခုနဲ့တဲမှာဒီမက်ဂင်၈ပါးဟာပါတယ်အဲ့တော့စိတ်နဲ့အတူတူကတွဲဖြစ်တဲ့သဘောတရားလေးတွေပဲအဲ့တော့ပထမဆုံးတမ္မာဒိဋ္ဌိတဲ့မှန်ကန်သောအမြင် အဲ့ဒီတမ္မာဒိဋ္ဌိမှန်ကန်စွာမြင်ခြင်းဆိုတာဘာလဲလို့ဆိုတော့မြတ်စွာမြတ်စွာဘုရားကိုရောတိုင်းဆက်ပြီးတော့ဟိုဟောထားတာကြတော့ဒုက္ခသစ္စာကိုသိခြင်းသမုဒယသစ္စာကိုသိခြင်းនិရောဓသစ္စာကိုသိခြင်းမေဃသစ္စာကိုသိခြင်းအဲ့တော့သစ္စာလေးပါးတရားကိုသိခြင်းကိုဘာလို့ခေါ်လဲတမ္မာဒိဋ္ဌိလို့ခေါ်တယ်ဒါမြတ်စွာဘုရားကိုရောတိုင်းဟောထားတဲ့ဝိပင်းလို့ခေါ်တဲ့ဟိုအဖွင့်ပေါ့ exposition ကြတော့အဲ့ဒါဟောတယ်အဲ့တော့တမ္မာဒိဋ္ဌိဆိုတာဘာကိုခေါ်လဲမှန်ကန်သောအမြင်မှန်ကန်စွာ မြင်ခြင်းဆိုတာဘာကိုခေါ်လဲဒုက္ခသစ္စာကို မြင်ခြင်းသမုဒယသစ္စာនិရောဓသစ္စာမေဃသစ္စာကိုမြင်ခြင်းဒါဖြင့်သစ္စာလေးပါးကိုမြင်နေဆိုတာဘယ်အခိုက်အတန့်မှသာမြင်နေတာတော့မဲ့အခိုက်အတန့်မှနော်သစ္စာလေးပါးကိုမြင်တာဒါကြောင့်မို့ဒီတမ္မာဒိဋ္ဌိအရာဘာကိုယူရမလဲဆိုရင်အဲ့ဒီ message နဲ့အတူတကွဖြစ်တဲ့ တမာဒိဋ္ဌိကိုယူရမယ်မှန်ကန်စွာသိခြင်းကိုယူရမယ်အဲတော့ဒုက္ခသစ္စာကိုသိခြင်းသမုဒယသစ္စာကိုသိခြင်းနိရောဓသစ္စာကိုသိခြင်းမဂ္ဂသစ္စာကိုသိခြင်းကောင်းပြီအဲ့ဒါကတော့ထိတ်တန်းအကြဆုံးတမာဒိဋ္ဌိကိုမြတ်စွာဘုရားကဟောတာအဲ့ဒီထိတ်တန်းမရောက်ခင်လည်းပဲတမာဒိဋ္ဌိမဖြစ်နိုင်ဘူးလားနော်တမာဒိဋ္ဌိဆိုတာမဖြစ်နိုင်ဘူးလား အမှန်ကန်သိမြင်မှုတခြားအမှန်ကန်သိမြင်မှုတွေပေါ်မရှိနိုင်ဘူးလားဆိုတော့ရှိတယ်နော်ရှိတော့တမ္မာဒိဋ္ဌိဘယ်နှမျိုးရှိသလဲဆိုရင်ဒါတမ္မာဒိဋ္ဌိ၅မျိုးရှိတယ်လို့ကျမ်းဂန်တွေမှာဆိုထားတာအဲ့ဒီ၅မျိုးကိုတော့မှတ်မိအောင်မှတ်အဲ့တော့ပထမကဘာလဲဆိုရင် ကမ္မတကတာတဲ့နော်ရေးရကြလားမသိဘူးကမ္မတကတာနော်တာကြီးနဲ့ရေးရမှာတာ ကမ္မတက္ကတာတမ္မာဒိဋ္ဌိဒါနံပါတ်1တမ္မာဒိဋ္ဌိကမ္မတက္ကတာဆိုတော့ဘာလဲဆိုရင်ကံတာရှင်မိမိဥစ္စာရှိတယ်လို့အဲ့ဒီလိုသိတဲ့ဉာဏ်ကိုတမ္မာဒိဋ္ဌိလို့ခေါ်ပြတယ်ဒါလောကီတမ္မာဒိဋ္ဌိနော်တမ္မာဒိဋ္ဌိဆိုတာအမှန်မှန်ကန်သောအမြင်ဆိုတာတခြားတခြားစကားလုံးနဲ့ပြောမယ်ဆိုရင်ဘာလဲဉာဏ်ပဲနော်ဉာဏ်ပညာဒါဟိုအတူတူပဲတရားဒါဟိုပရိယေအနေနဲ့ synonym အနေနဲ့သုံးတာနော်တခါလေတို့တို့ဘုန်းကြီးစကားလူတွေနားမလဲဘူးပရိယေဆိုရင်လူတွေကဘယ်လိုထင်မလဲလှဲ့ပပြောတာလိန်ပြောတာမျိုးပရိယေလို့ပြောတယ်မဟုတ်ဘူးအ net အ net ဒီစကားလုံးနှလုံးကိုလည်းပရိယေလို့ခေါ်တယ်ဒါဒါဘုန်းကြီးသုံးပါ synonym ကိုပရိယေလို့သုံးတယ်နော်အေးအဲ့တော့ဒီတာမဒိဋ္ဌိပညာဉာဏ်နော်နောက်ဝိပဿနာဒါတွေအားလုံးအတူတူပဲအတိပဲအတူတူပဲဉာဏ်ကိုပဲဆိုလိုတာ အသိဉာဏ်ကိုဒါဒီလိုနာမည်အမျိုးမျိုးနဲ့သုံးတယ်ကောင်းပြီအဲ့တော့ကာမတက္ကတာတမ္မာဒိဋ္ဌိဆိုတာပါတော့နဲ့ကံတလျင်မိမိဥစ္စာရှိတယ်လို့သိမြင်တဲ့ဉာဏ်ကိုဒါကာမတက္ကတာတမ္မာဒိဋ္ဌိအဲ့ဒီကာမတက္ကတာတမ္မာဒိဋ္ဌိဆိုတာကတော့တရိယာမဲ့အခိုက်အတန့်မှာမှမဟုတ်ဘူးနောက်ဆုံးဝိပဿနာမထိုင်ခင်တောင်မှဒီကာမတက္ကတာတမ္မာဒိဋ္ဌိဖြစ်နိုင်တယ်ရနိုင်တယ် မြတ်စွာဘုရားရဲ့အဆုံးအမကိုကိုယ်ကရတယ်မြတ်စွာဘုရားဟောထားတဲ့တရားကိုသိတယ်ဆိုရင်အဲ့ဒီမြတ်စွာဘုရားဟောထားတာကိုပဲကိုယ်ကယုံကြည်လက်ခံရင်အဲ့ဒီကာမတက္ကတာတာမဒိဋ္ဌိဆိုတာမိမိတန်တာမှာဖြစ်နိုင်တယ်ဒါတရားအမတုခင်မဲဒါဖြစ်နိုင်တယ်ကံကံရဲ့အကျိုးအဲကံတာလင်တတ္တဝါတွေမှာကံတာလင်မိမိဥစ္စာရှိတယ်ဆိုတဲ့အသိညာဆိုတာအမှန်ကတော့ကံကံရဲ့အကျိုးကိုသိတဲ့အသိညာအတူတူပဲ ကံဆိုတာရှိတယ်ကံရဲ့အကျိုးဆိုတာရှိတယ်အဲ့ဒါတတ္တဝါတွေမှာကံကံပဲအားကိုးစရာရှိတယ်ကံတာအမိကံတာအဖလို့လည်းဗမာဗမာစကားသုံးနေရှိတယ်ဒီကံအလိုက်ပဲကိုကကောင်းတာလုပ်ခဲ့ရင်လည်းကောင်းတဲ့အကျိုးရတယ်မကောင်းတာလုပ်ခဲ့ရင်လည်းမကောင်းတဲ့အကျိုးရတယ်အဲ့ဒီလိုကံတာလျင်ကိုယ်ပိုင်ဥစ္စာရှိတယ်လို့သိတဲ့အသိဉာဏ်ကိုကာမတက္ကတာတမ္မာဒိဋ္ဌိလို့ဒီလိုခေါ်တာအဲ့တော့ကာမတက္ကတာတမ္မာဒိဋ္ဌိမှာ ဆိုတော့အလှူလှူရတဲ့အကျိုးရှိတယ်အဲလောဒီလောကဆိုတာရှိတယ်တခြားလောကဆိုတာရှိတယ်နော်မိဘဂုံကျေးဇူးဆိုတာရှိတယ်ပြီးတော့တ attva တွေဟိုဥပပတ်အဖြစ်ဖြစ်တဲ့ဟိုဘွားကနေပေါ်ပြီးတော့ဖြစ်တဲ့တ attva ဆိုတာမျိုးတွေရှိတယ်ပြီးတော့ဒီတရားကိုအေကံသိပြီးတော့ဟောပြနေတဲ့ပုံကိုယ်တွေရှိတယ်စသဖြင့်ဒီလိုသိတဲ့အသိဉာဏ်မျိုးကိုကမ္မတက္ကတာတမ္မာဒိဋ္ဌိလို့ခေါ်တယ်။နော်ကံကံရဲ့အကျိုးကိုယုံကြည်တဲ့အသိဉာဏ်ပေါ့ ဒါဒီအသိဉာဏ်ဟာအနည်းနဲ့အများဗုဒ္ဓဘာသာဝင်တိုင်းမှာရှိတာပဲဗုဒ္ဓဘာသာဝင်မှန်ရင်ကံကံအကျိုးယုံကြည်ကြတာကြည့်ကံကံအေးဗုဒ္ဓဘာသာဝင်အနေနဲ့နော်ကံကံအကျိုးကိုသိတယ်ဆိုတာမွေးကလေးကပါလာတယ်လို့ပြောပြောရမလို့ဖြစ်တယ်ဟုတ်လားဒါလို့ဆို မွေးလာတဲ့ကကိုမိဘကကံကံအကျိုးယုံကြည်တဲ့မိဘကမွေးလာတာဆိုတော့အထူးသင်ကြားမနေရဘဲနဲ့အလိုလိုပဲတည်း absorb ဖြစ်ပြီးတော့ကံကံအကျိုးကိုယုံကြည်လာကြတာနောက်ခါမှာတရားနာလို့ဖြစ်စေစာဖတ်လို့ဖြစ်စေပြီးတဲ့ပူပြီးတော့လေးလေးနက်နက်သိလာရင်ဒါပူပြီးတော့ကောင်းတာပေါ့လေအဲ့ဒီလိုကံဆိုတာရှိတယ်ကံရဲ့အကျိုးဆိုတာရှိတယ်လို့ဒီလိုသိတဲ့အသိဉာဏ်ကို ကမ္မတက္ကတာတမ္မာဒိဋ္ဌိလို့ဒီလိုခေါ်တယ် နောက်တုတ်တုတ်မှကြတော့ကိုမြတ်စွာဘုရားကဘာဟောထားလဲဆိုတော့ကုသိုလ်ကိုသိတယ်အကုသိုလ်ကိုသိတယ်အဲ့ဒီကုသိုလ်ရဲ့အရင်မူလကိုသိတယ်အကုသိုလ်ရဲ့အရင်မူလကိုသိတယ်ဆိုရင်အဲ့ဒါလည်းပဲတမ္မာဒိဋ္ဌိပဲအဲ့တော့ကုသိုလ်မှအကုသိုလ်မှသိတယ်အဲ့ကုသိုလ်ဟာဘာကိုအခြေခံပြီးတော့ဖြစ်လာလဲအကုသိုလ်ဟာဘာကိုအခြေခံပြီးတော့ဖြစ်လာလဲဆိုတာသိရင်လည်းပဲတဲ့ဒါလည်းပဲတမ္မာဒိဋ္ဌိလို့ခေါ်ရတယ် အဲ့ဒီတမာတိတွေကတော့ခုနငါးမျိုးတည်းပဲထဲထဲမယ်မသိဘူးဒါကာမတက္ကတာလည်းထဲခြင်းလည်းထဲဖို့ရှိတယ်အဲ့တော့ကုသိုလ်ကိုသိတယ်အကုသိုလ်ကိုသိတယ်ဆိုတော့ကုသိုလ်ဆိုတာဘာလဲအကုသိုလ်ဆိုတာဘာလဲကုသိုလ်ဆိုတာအပြစ်မရှိခြင်းကောင်းသောအကျိုးကိုပေးခြင်းဆိုတဲ့ဒီလက္ခဏာနှစ်ပါးနဲ့ပြည့်စုံတဲ့သဘောတရားကိုကုသိုလ်လို့ခေါ်တယ်။တခြားဒိဗေတရားတော့ကုသိုလ်ဆိုတာ skillful ဖြစ်တယ်လို့ဘာလို့လဲရှိတယ်။ဒါတော့အရေးကြီးတဲ့ ဒါကတော့ဗာလဲလက္ခဏာ characteristic အနေနဲ့ဆိုရင်ကုသိုလ်ဆိုတာဘာကိုခေါ်တယ်လဲအပြစ်မရှိခြင်းကောင်းသောအကျိုးကိုပေးခြင်းတဲ့ဒီနှမျိုးနဲ့ပြည့်စုံတဲ့ဟာကိုကုသိုလ်လို့ခေါ်တယ်တစုံတစ်ခုလုပ်ရင်သူတော်ကောင်းတွေအပြစ်တင်စရာဖြစ်မလားမဖြစ်ဘူးလားအပြစ်တင်စရာမဖြစ်ရင်ဒါအပြစ်မရှိဘူးပေါ့နော်ပြီးတော့ဒီကုသိုလ်ဆိုတာကောင်းတဲ့အကျိုးပေးတယ်မကောင်းတဲ့အကျိုးမပေးတတ်ဘူးအဲအဲ့ဒီလိုအင်္ဂါနှစ်ပါးနဲ့ပြည့်စုံတဲ့သဘောတရားမျိုးကိုကုသိုလ်လို့ခေါ်တာအဲ့ဒီကုသိုလ် အကျင့်မျိုးပေါင်းဘယ်နှမျိုးရှိသလဲတဲ့နော်အကုသိုလ်ကစပြောမှကောင်းမလို့လို့ဖြစ်နေနော်အကုသိုလ်ပြောမှဒါရှောင်းလာကုသိုလ်ပဲဆိုရင်ဟုတ်ကလားကောင်းပြီကွာကဲအကုသိုလ်ကပြန်စကြလို့ဒါပြန်အကုသိုလ်ဆိုတာပြောမှပြန်လဲစမ်းအပြစ်နဲ့တကွဖြစ်ခြင်းမကောင်းသောအကျိုးကိုပေးခြင်းပေါ့နော်ကောင်းသောအကျိုးမကောင်းသောအကျိုးဆိုတာချမ်းသာတဲ့အကျိုးမချမ်းသာတဲ့အကျိုးလို့ဆိုလို့ပဲ အဲအပြစ်နဲ့တကွဖြစ်ခြင်းမကောင်းသောအကျိုးကိုပေးခြင်းလက္ခဏာရှိတဲ့သဘောတရားကိုအကုသိုလ်လို့ခေါ်တယ်။အဲဒီအကုသိုလ်အကုသိုလ်အပြုလုပ်ခြင်းမျိုးဘယ်နှခုရှိလဲ10မျိုးရှိတယ်တဲ့နော်10မျိုးတော့နားလည်ကြမှာမဟုတ်လားပြောခဲ့ဘူးလားလည်းမသိပါဘူးသူများအသက်တက်ခြင်းသူဥစ္စာခိုးခြင်းသူများအိမ်ရပြမှားခြင်းကာယကံ3ခုနောက်ဝစီကံဘယ်နှမျိုးရှိလဲ ၄မျိုးရှိတယ်ဘာလို့လိန်ပြောတယ်ဂုံးတိုက်တယ်ကြမ်းကြမ်းထန်ထန်ဆဲဆိုတယ်အရင်မြတ်ဖတ်မြတ်အကျိုးမရှိတဲ့စကားတွေပြောတယ်၄မျိုးအဲ့ဒါဝစီကံ၄မျိုးမနောကံ၃မျိုးတဲ့ဒါကသူများဥစ္စာကိုယ်ဥစ္စာဖြစ်ပါစေလို့စိတ်ထဲကတကယ်ပြင်းပြင်းထန်ထန်ကြံစီတာမျိုးတာမညာကလေးဖြစ်တာမျိုးမဟုတ်ဘူးနော် အေးငါဟာကိုဖြစ်မှာငါဟာဖြစ်ပါစေပေါ့ဒါစိတ်နဲ့ကြံတည်တာနဲ့တင်တာအကုသို့ဖြစ်သွားပြီနော်အဲပြီးတော့ကိုသူများကိုတတ်ချင်တာမျိုးဒီကောင်သေးပါသေးဟဲ့နော်ဘေးမှာအိမ်မှာပါဒီကောင်ဟာမျိုးဆိုအဲ့ဒီလိုဖြစ်ရင်လည်းဒါစိတ်မနှောခံအကုသို့တစ်မျိုးဟိုဗျာပါဒလို့ခေါ်တဲ့ဒေါသပေါ့နောက်တစ်ခုကတော့မှားသောအယူယူတာပေါ့ဟာလားတတ္တဝါမြဲတယ်လို့ယူတယ်တတ္တဝါဟာနောက်ဘဝမရှိဘူးဒီဘဝပြီးတယ်ပြတ်သွားတယ်လို့ယူတယ် ပြီးပြီးတော့လောကမှာရှိတဲ့သဘောတရားတွေအဲမြဲတယ်ချမ်းသာတယ်ဟိုအတ္တကောင်ရှိတယ်လို့ဒီလိုယူရမျိုးကိုမိစ္ဆာဒိဋ္ဌိလို့ခေါ်အဲ့ဒီ၃မျိုးကိုမနောကံလို့ခေါ်တယ်မနောကံ၃မျိုးနော်ပထမသူများပစ္စည်းကိုကိုယ်ပစ္စည်းလို့ကိုယ်ပစ္စည်းဖြစ်စေချင်တာမျိုးကိုအဘိဓါလို့ခေါ်တယ်ဟိုသူများပျက်စီးစေချင်တာသူများသိစေချင်တာကဗျာပါဒလို့ခေါ်တယ်နောက်ဆုံးဟာတော့မိစ္ဆာဒိဋ္ဌိပေါ့အဲ့ဒီလိုအကုသိုလ်ဘယ်နှမျိုးရှိတော့10မျိုးရှိတယ် နော်အဲဒီ10မျိုးကအကုသိုလ်ဆောင်နားလည်ထားရမယ်နားလည်ထားပြီးရင် နားလည်ရုံနဲ့မပြီးဘူးဘာလို့ရမှာလဲရှောင်ရမှာပေါ့အဲ့ဒါရဲ့ပြောင်းပြန်ဟာပါလေကုသိုလ်10မျိုးပဲတဲ့ဆိုတော့ပါဏာတိပါဒမှာရှောင်တယ်နော်သူပြပြတ်တချင်းမှာရှောင်တယ်သုဥ္စာခိုးချင်းမှာရှောင်တယ်စသည်ဖြင့်ပေါ့အဲ့ဒီလိုရှောင်ရင်ဒါကုသိုလ်10မျိုးဖြစ်တယ်အဲကုသိုလ်အကုသိုလ်10မျိုး ကုသိုလ်10မျိုးဒါကိုနားလည်ရမယ်နော်ဒါဟာတမာဒိဋ္ဌိရဲ့အစိတ်ပိုင်းနော်ပြီးတော့ ဘာကိုအကြောင်းခံပြီးတော့ဒီအကုသိုလ်တို့ကုသိုလ်တို့တွေဖြစ်တယ်လေနော်ဆိုတော့ဒီနေရာမှာအကြောင်းခံတယ်ဆိုတာအမှန်တော့အဲ့ဒီအကြောင်းနဲ့အတူတူကဖြစ်တာကိုဆိုလို့အရင်အမြစ်ခေါ်တယ်မူလလို့ခေါ်တယ်အဲ့ဒါအတူတူကဖြစ်တယ်အဲ့ဒီမူလ၃ပါးရှိအကုသိုလ်ရဲ့မူလ၃ပါးရှိတယ်ကုသိုလ်ရဲ့မူလ၃ပါးရှိတယ်အကုသိုလ်ရဲ့မူလ၃ပါးကဘာတော့တလူတိုင်းသိတာပဲလောဘဒေါသမောဟနော်လိုချင်တာဆိုလောဘစိတ်ဆိုးတာကဘာတော့ ဒေါသတွေးဝေတာမသိတာအမှားသိတာမောဟမောဟမသိဘူးဆိုတာတခါလေအမှားသိတာလည်းမောဟခေါ်တယ်အဲ့တော့ဒေါသဆိုတဲ့ထဲမှာအကုန်ပါတော့တယ်စိတ်ညစ်တာတို့ပူဆွေးတာတို့ငိုကြွေးတာတို့ဟိုဘာခေါ်လဲပူဆွေးတာပြောကြပါစို့နော်ပူဆွေးတာတို့စိတ်ပြက်တာတို့ကြောက်တာတို့ဒါတွေအလုံးကိုဒေါသလို့ပဲခေါ်တယ်။အဲလောဘဒေါသမောဟ။ ဒီသုံးမျိုးဟာအကုသိုလ်ရဲ့မူလပဲနော်အဲ့ဒီသုံးမျိုးနဲ့တွဲဖြစ်ရင်သူ့ကိုဘာလို့ခေါ်လဲအကုသိုလ်လို့ခေါ်တာသူကနေချပြီးတော့ဟိုပေါက်ဖွားဖြစ်လာတာမျိုးလည်းပဲအကုသိုလ်ဖြစ်မယ်သို့တော့အရေးဟိုတကယ်နားလည်ဖို့ကတော့ဒီသုံးခုတစ်ခုခုနဲ့သုံးခုနှစ်ခုနဲ့တွဲပြီးတော့ဖြစ်တာကိုအကုသိုလ်လို့ခေါ်တယ်သူများတတ်ချင်တဲ့စိတ်ဖြစ်တဲ့အခါမှာ စိတ်ထဲမှာဒေါသမရှိဘူးလားဒေါသနဲ့တွဲပြီးတော့မိမိစိတ်မှာဖြစ်နေဒေါသနဲ့တွဲဖြစ်ရင်မောဟဆိုတာလည်းပဲပါတယ်တဲ့မောဟဆိုတာကအများကြီးရှိတယ်သူများပစ္စည်းသူများပစ္စည်းပြပါဖြစ်လို့ချင်းနေပြီဆိုတော့နော်လိုချင်လို့လောဘဖြစ်နေပြီဆိုရင်ဟောလောဘကိုယ်စိတ်မှာဖြစ်တယ်မောဟနဲ့တူတူတွဲဖြစ်တယ်ဆိုရင်ဒါအကုသိုလ်ဆိုတာဆုံးဖြတ်လို့ရတယ်အဲ့တော့ကုသိုလ်အကုသိုလ်ကကုသိုလ်အကုသိုလ်မှန်ကွဲပြားအောင်ဘယ်လိုကြည့်မလဲအဲ့ဒီ သဘောတရားတစ်ခုဟာဒါမှလောက်တဲ့ခါမှာလည်းအလုပ်တစ်ခုဟာစိတ်ထဲမှာအဲလောဘပါနေသလားဒေါသပါနေလားသလားနော်မောဟပါနေသလားကြည့်ပြီးတော့ပါနေရင်ဒီဟာကိုအကုသိုလ်လို့ခေါ်ရသူတို့မပါမလဲသူတို့ရဲ့ပြောင်းပြန်သုံးခုပါနေရင်အကုသိုလ်လို့ခေါ်ရသူတို့ပြောင်းပြန်ဆိုပါလဲမလိုချင်တာပေါ့နော်အလောဘလို့ခေါ်တယ်ပြီးတော့စိတ်မဆိုးတာအဒေါသလို့ခေါ်တယ်ပြီးတော့မတွေ့ဝေတာနော် အမောဟလို့ခေါ်တယ်အဲ့ဒီသုံးမျိုးနဲ့တွဲဖြစ်ရင်ဒါကုသိုလ်လို့ခေါ်တယ်အဲ့ဒါကိုနားလည်ရမယ်ကုသိုလ်အကုသိုလ်ခွဲခြင်းရင်ဒါနဲ့ခွဲရတယ်အာဒီဒီဒီအလုပ်တစ်ခုခုဟာလောဘနဲ့လောဘပါနေလားဒေါသပါနေလားမောဟပါနေလားသို့မဟုတ်မလိုချင်တာပါနေလားပေါ့ကံပစ္စည်းတစ်ခုကိုလှူတဲ့ခါကျရင်မလိုချင်မှုမပါဘူးလားနော်မလိုချင်လို့ပဲကိုယ်ကမတတ်မဲ့လို့မဆွဲလန်းလို့ပဲလှူပေးနေပြီဆိုတော့အဲ့ဒီခါမျိုးမှာ ဒီလှူတဲ့အလှူဟာကုသိုလ်လားအကုသိုလ်လားဆိုတာဘယ်လိုဆုံးဖြတ်မလဲကုသိုလ်ဆိုတာလူတိုင်းဆုံးဖြတ်လို့ရတာဟုတ်လားဘာကြောင့်ကုသိုလ်လို့ခေါ်လဲအဲ့ဒီခိုက်တန်မှာသူ့မှာခုနပြောတဲ့လောဘဒေါသမောဟမရှိဘူးနော်အာလောဘဟိုမလိုချင်မှုဆိုတာပါနေတယ်အဲဒါဖြင့်ဒီဟာအကုသိုလ်ပဲလိုချင်တာလိုချင်နေတဲ့တရုံတစ်ခုတွေ့တာဆွဲလန်းနေတယ်ဆိုဒီကုမှာလောဘဖြစ်နေပြီဆိုရင်ဒါဟာပါလေအကုသိုလ်ပဲဆိုတာသိရတယ်အဲ့ဒီလိုကုသိုလ်အကုသိုလ်ခွဲခြားပြီးတော့နားလဲရမယ် အဲ့ဒီကုသိုလ်ရဲ့အရင်မူလအကုသိုလ်ရဲ့အရင်မူလကိုနားလည်ရမယ်အဲ့လိုနားလည်ရင်လည်းပဲဒါပါတော့တမ္မာဒိဋ္ဌိပဲဒါပေမဲ့အခုအခုတရားနာပုဂ္ဂိုလ်တွေဒီတမ္မာဒိဋ္ဌိနဲ့မပြည့်စုံဘူးလားရှိနာဘောကိုမှာနော်ဒါတော့တော့တော့နားလည်မှာဟုတ်လားငါကနားမလဲသေးလားအခုပြောလို့နားလည်သွားအဲ့ဒါကမ္မတက္ကကမ္မတက္ကဒါတမ္မာဒိဋ္ဌိနဲ့တော့ခွဲသွားဟုတ်လားအဲ့တော့ အဲကုသိုလ်ကအကုသိုလ်ကအကြောင်းပြီးတော့သူ့ရဲ့မူလဒါတွေကိုနားလည်ရင်လည်းပဲဒါတမ္မာဒိဋ္ဌိပါပဲတဲ့နောက်တစ်ခုကတော့ဗါတဲ့တော့ဟောတစ်ခုလည်းရှိသေးတယ်နော်တမ္မာဒိဋ္ဌိကာမတက္ကတာတမ္မာဒိဋ္ဌိနောက်တစ်ခုကတော့ဇာနာတမ္မာဒိဋ္ဌိတဲ့ဇာနာဇာမြင်စွဲနဲ့ရေးရတယ်နော်ဇာနာတမ္မာဒိဋ္ဌိဒါကတော့ဟိုဘာခေါ်မလဲဇံပေါ့ဇံရတဲ့အခါမှာဇံနဲ့အတူတကွတွဲပြီးတော့ဖြစ်တဲ့ ပညာကိုတမ္မာဇာနာတမ္မာဒိဋ္ဌိလို့ခေါ်ဟုတ်ဒီတမထကမ္မထအားထုတ်တဲ့အခါမှာ ကတိုင်းရှုတယ်နော်သို့မဟုတ်ဘာခေါ်လဲအတုပကပ္ပထရှုတယ်ပေါ့လေစသဖြင့်ကျင့်လို့တရားပေါက်တဲ့အခါမှာဇန်ဆိုတာရတယ်နော်ဇန်ဇန်ဇန်စိတ်မိမိတဏ္ဍာမှာဖြစ်တာကိုပဲဇန်ရတယ်လို့ဆိုရတယ်အဲ့ဒီဇန်နဲ့အတူတကွဖြစ်တဲ့တမ္မာဒိဋ္ဌိကိုဇာနာတမ္မာဒိဋ္ဌိလို့ဒီလိုခေါ်တယ် အဲ့တော့ဒီဇာနာတမ္မာဒိဋ္ဌိဟာတမထကမ္မထံကျင့်ပြီးတော့ဖြစ်နိုင်တယ်ပေါ့ဟုတ်လားတမထကျင့်လို့ဇံရတာနော်ဇံရခြင်းတမထကျင့်ရတယ်ဝိပဿနာမကျင့်အောင်ဟုတ်လားအဲအဲ့တော့တမထကျင့်ပြီးတော့ဇံရရင်အဲ့ဒီဇံဇံနဲ့အတူတူပါလာတဲ့အာတမ္မာဒိဋ္ဌိကိုဇာနာတမ္မာဒိဋ္ဌိလို့ခေါ်တာနောက်တစ်ခုကတော့ဝိပဿနာတမ္မာဒိဋ္ဌိတဲ့နော် အဲ့တော့ဝိပဿနာအားထုတ်တဲ့အခါမှာဖြစ်တဲ့အမြင်မှန်ကိုဝိပဿနာတမ္မာဒိဋ္ဌိလို့ခေါ်တယ်။ဒါဘယ်လိုအမြင်မှန်လဲ။နော်ဝိပဿနာအားထုတ်တဲ့အခါမှာဘယ်လိုအမြင်မှန်တွေကိုရတယ်လဲ။ဒါနဲ့ဘယ်လိုမြင်မှန်ရကြလဲ။ဖြစ်ပေါ်လာတဲ့နော်ပြစ္ဆုတ်ပံအခိုက်တမှာထင်ရှားရာထင်ရှားရာကို ရှုနေပြီဆိုရင်ရှုတယ်ဆိုတာမှတ်နေတာပေါ့လေရှုမှတ်မြင်အောင်ကြည့်နေပြီဒီစိတ်ထဲမှာမြင်အောင်ကြည့်နေပြီဆိုရင်အဲ့ဒီအဲ့ဒီဟိုအမှတ်ခံရတဲ့သဘောတရားလေးအာယုံလို့ခေါ်တဲ့သဘောတရားလေးတွေကိုတိတိကျကျသင်္င်းရှားရှားမြင်မြင်လာသိသိလာဟာငကိုတော့အစတုန်းကတော့ခက်ဆန်ဆန်မသိရင်သိမယ်ခက်ခက်ခက်ဆန်ဆန်မြင်မြင်မြင်မယ်နောက်တမာတိအားကောင်းလာတဲ့ခါကျတော့ဒါလေးတွေကို ယောဂီပြောလက်နဲ့ကင်ကြည့်တယ်လို့သိတယ်ဆိုတော့ဟုတ်လားအဲ့လိုမြင်မယ်ပထမအဲ့လိုသူကဒါလေးကိုပဲပြက်ပြက်သားသားထင်ထင်ရှားရှားနဲ့သူသိမြင်လာအဲ့လိုသိမြင်လာရတာနေပြီးတော့ဒါလေးရဲ့အစဖြစ်ပေါ်လာတာအဆုံးချုပ်သွားတာလေးတွေမြင်လာဒါတကယ်တမာရီကောင်းလာရင်မမြင်မဲကိုမနေဘူးမမြင်မှလည်းပြောလို့မရဘူးမြင်လာပဲနော်အဲ့လိုမြင်လာလို့ဒီဒီအာယုံလေးတစ်ခုကပေါ်လာလိုက်ချုပ်သွားလိုက်ပေါ်လာလိုက်ချုပ်သွားလိုက်ဆိုတော့မြင်လာရင် အဲ့ဒီအာယုံကမြဲသလားမမြဲဘူးလားမမြဲဘူးဆိုတာအလိုလိုပေါ်မလာဘူးလားနော်ကိုကစာရွတ်ပြီးတော့သိရတာမျိုးမဟုတ်ဘူးအလိုလိုကိုကိုကိုညံလာတာပေါ်လာပြီသိလားအဲ့ဒီလိုသိတာအသိဉာဏ်ကိုဝိပဿနာတမ္မာဒိဋ္ဌိလို့ခေါ်တယ်ဒါဖြင့်ဝိပဿနာတမ္မာဒိဋ္ဌိဆိုတာရှုရှုလိုက်ဟိုရှုမှတ်လိုက်တဲ့အာယုံကိုအနိစ္စဟူ၍၎င်းနော်မမြဲဘူးဟူ၍၎င်းဒုက္ခဆင်းရဲဟူ၍၎င်းအနတ္တအတ္တမဟုတ်ဘူးဟူ၍၎င်း တိတိသွားတာမျိုးကိုဝိပဿနာတမာဒိဋ္ဌိလို့ခေါ်ခုနကရှုရှုလို့တော်တော်ဟိုအရှိန်တော်တော်ရလာတဲ့ခါကျတော့အာဖြစ်တာလေးပေါ့သိတာလေပြက်တာလေးသိသွားတယ်ဆိုရင်အဲ့ဒီအဖြစ်အပျက်ကိုမြင်လာရင်မမြဲဘူးဆိုတာကိုအလိုလိုသိလာတယ်အဖြစ်အပျက်မြင်ရတော့မမြဲတာလုံးထင်ရှားနေပြီပေါ့မမြဲဘူးဆိုတာသူ့အဖြစ်အပျက်ရှိလို့မမြဲဘူးလို့ပြောရအောင်အဲ့လိုအဖြစ်အပျက်မြင်လာတဲ့ခါကျတော့ ချစ်ပြီးတော့ပြက်သွားသူသူကပြက်ပေါ့ဟုတ်လားပြက်ပြက်ပြက်ပြက်သွားတာတွေမြင်နေရရင်အဲ့ဒီတရားဟာကောင်းတဲ့တရားလားမကောင်းတဲ့တရားလားဆိုမကောင်းတာလို့ပဲဆိုရမှာပေါ့လူချင်းစရာမဟုတ်တဲ့တရားကြီးပဲပြီးတော့ဒီဖြစ်တာပြက်တာကိုကြာကြာမြင်လာပြီးတော့ရှုလာလို့ကြာကြာမြင်လာပြီးဆိုရင်အဲ့ဒီအဖြစ်အပျက်ကနှိမ့်ဆက်နေတယ်ဆိုတဲ့သဘောတရားစိတ်ထဲမှာပေါ်ပေါ်လာတယ် ဘာမှကြည့်လိုက်ကြည့်လိုက်ဖြစ်ပြတယ်ဖြစ်ပြနေတော့ဘာဟိုဟိုဟိုအာယဟိုအာယုံကိုမှတ်လိုက်လဲဖြစ်ပြနေဒီအာယုံမှလည်းဖြစ်ပြအဖြစ်အပျက်ကြီးပဲဆိုရင်ဒါညီငွေလာတယ်မကြိုက်လာတယ်ရှိရတာတောင်မှမကောင်းသလိုကြီးဖြစ်လာအဲ့ဒီလိုချိန်နဲ့ဆရာမကောင်းဘူးနော်အဲ့ဒီလိုသိမြင်လာတာမျိုးကိုဒုက္ခသဘောမြင်တယ်လို့ဆိုရတယ်ဒုက္ခဆိုတာဟိုတကယ်နာကျင်တဲ့ဟာမျိုးကိုမှဒုက္ခလို့ခေါ်တာမဟုတ်ဘူးလောကမှာနားလည်နေတော့ဒုက္ခဆင်းရဲတယ်ဆိုတာ ဆိုတော့လက်တူနဲ့ထုမိလို့နာလို့ဆင်းရဲသွားတာနော်မကောင်းဘူးလားငါစိတ်ညစ်တယ်ပါတယ်အဲ့ဒါမျိုးကိုလည်းပဲဆင်းရဲလို့ခေါ်တယ်ဒါပေမဲ့လို့ဒီမြတ်စွာဘုရားဆိုလိုတဲ့အခုဒီဝိပဿနာတဏ္ဍမှာမြင်မဲ့ဆင်းရဲကတော့အဲ့ဒီလိုဟာမျိုးကိုပြောတာမဟုတ်ခုနပြောတဲ့အဖြစ်အပျက်ကိုမြင်ပြီးတော့ဒီအဖြစ်အပျက်ရဲ့အနှိမ့်ဆက်ကိုခံနေရတယ်လို့သိလာတာမျိုးကိုဒါဒုက္ခမြင်တယ်လို့ဆိုရတယ် ဘာကြည့်လိုက်ကြည့်လိုက်ဖြစ်ဖြစ်ပြဖြစ်ပြကြီးဖြစ်ပြပြီဆိုဒါကြီးကနှိမ့်ဆက်နာခါပေါ်လာတော့လားအဲ့လိုပေါ်လာတဲ့ခါမှာအတိညာကိုဒါဒုက္ခကိုသိတဲ့အတိညာလို့ခေါ်ရအဲ့လိုအနိစ္စလည်းမြင်တယ်ဒုက္ခလည်းမြင်တယ်ဆိုရင်အနတ္တသဘောကလည်းမမြင်မမနေဘူးမြင်လာတော့တာပဲဘာကြောင့်လဲအဲ့ဒီမမြင်နေတာကိုမြင်ပါစေလို့ကိုကလုပ်လို့ရမလားမရဘူးနော်အဖြစ်ပြက်နဲ့နှိမ့်ဆက်ခံနေရတာမနှိမ့်ဆက်ပါစေနဲ့အဖြစ်ပြက်မရှိပါစေနဲ့လို့ကိုကတောင်းတာလို့မရဘူးအမိန်ပေးလို့မရဘူး ဖြစ်ပြက်နေဆိုတော့သူ့မှာအမြင့်တီတဲ့အနှစ်သာရရေရှိသေးလားမရှိလို့ပေါ့မရှိလို့ပဲသူဖြစ်ပြီးပြက်နေတာဟုတ်လားရှိတယ်ဆိုတော့အများကြီးတီးနေမှာပေါ့ဆိုတော့အဲ့ဒီလိုသဘောတရားလည်းပဲအလိုလိုမြင်လာမြင်လာအဲ့ဒါကဘာလဲဆိုတော့အနတ္တသဘောကိုမြင်တာလို့ခေါ်ရအမြဲတည်တဲ့သဘောတရားမျိုးမရှိဘူးဟိုတစုံတယောက်ကနေပြီးတော့အပေါ်ကနေပြီးတော့အမိန်ပေးလို့မရဘူးပြီးတော့အနှစ်သာရမရှိဘူးဆိုတာ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 နိဗ္ဗာန်ရောက်သွားမယ်ဆိုတော့ဗြဟ္မာကြီးနဲ့တွေ့တယ်မှာစတဲ့နဲ့ယူတဲ့အယူရှိတယ်။အဲ့ဒီအယူကတော့ဘာလဲဆိုဒုဒုခန္ဓာကိုယ်မှာအတ္တဆိုတာလေးရှိတယ်နော်ဒီအတ္တလေးကပဲကောင်းတာဆိုတာလည်းခံစားနေတာပဲဒီအတ္တလေးဟာသိတာပဲဒီလိုယူဆဒီအတ္တလေးဟာဒုသေးတဲ့ခါကျတော့ဒုခန္ဓာကိုယ်ကထွက်တော့ပြီးတော့ခါနောက်ခန္ဓာကိုယ်အတင်ထဲဝင်သွားအဲ့ဒီဘုရားမှာလည်း तू ကတွေ့ကြုံခံစားပါလေနောက်တစ်ခါဒီလိုပဲ तू က ဟိုလူတွေအဝတ်ဟောင်းလဲပြီးတော့အဝတ်တစ်ဝတ်တလို့ပဲသူကလည်းခန္ဓာဟောင်းကနေအစ်စ်ယူယူသွားတယ်လို့ဒီလိုယူဆတဲ့ဝါဒရှိတဲ့ဟိန္ဒူဝါဒပေါ့အဲသူတို့အလိုကတော့အဲ့လိုပဲတို့မှာအတ္တဆိုတာလေးတစ်ခုရှိတယ်ပေါ့ဝိပဿနာတရားတကယ်အားထုတ်လို့တကယ်မြင်လာတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒါဘယ်လိုလုပ်မြင်နိုင်လဲအဲ့ဒါရှိမှမရှိပဲမရှိလို့ရှာလို့လည်းမတွေ့ဘူးမမြင်ဘူးအဲ့လိုမမြင်တော့အော်လောကမှာဆိုတော့နာနဲ့ရုပ်ပဲရှိတယ် ဟုတ်လားသို့မဟုတ်အမှတ်ခံရတဲ့အာယုနဲ့မှတ်တဲ့သဘောတရားပဲရှိတယ်ဒီနှစ်ခုကအလွတ်အာဒီအတ္တဆိုတာမျိုးပုဂ္ဂိုလ်တ attva ဆိုတာမျိုးမရှိဘူးဆိုတာလည်းပဲသူမြင်လာတယ်ဒါဝိပဿနာရှုရင်မြင်လာတာကိုဆိုလို့ပါဇက်ကရွတ်ပြီးတော့အနိစ္စဒုက္ခနဲ့တည်းရွတ်ပြီးတော့ရွတ်သိခိုင်းတာမျိုးကိုမဆိုလို့နော်တရားအထုတ်လည်းအဲ့ဒါလည်းသတိထားရတယ်ဟုတ်လားဟိုရွတ်ပြီးတော့အဇွတ်အသိခိုင်းပြီးတော့ဒါကိုကိုကိုသိတယ်ထင်သွားကြတာတွေလည်းရှိတယ် အနိစ္စဒုက္ခအနတ္တရုပ်ပြီးတော့တကယ်ကတော့ဟိုကိုယ်တိုင်မြင်မှနော်သဘောတရားကိုကိုယ်တိုင်ဉာဏ်နဲ့မြင်မှဒါမှကိုယ်ဉာဏ်အစစ်ဖြစ်တာအဲအဲ့ဒီလိုအနိစ္စဒုက္ခအနတ္တကိုသိမြင်တဲ့ဉာဏ်ကိုဘာလို့ခေါ်လဲဝိပဿနာတမ္မာဒိဋ္ဌိလို့ဒီလိုခေါ်တယ်ဒါဖြင့်ဝိပဿနာတမ္မာဒိဋ္ဌိဟာလောကီလားလောကုတ္တရာလားဆိုရင်ဘယ်နဲ့ပြောမလဲလောကီလို့ခေါ်ရတာပေါ့နော်ဟိုလောကုတ္တရာဆိုတာကမက်ကူမှလောကုတ္တရာလို့ခေါ်တယ် ဟုတ်လားမဲ့မရောက်ခင်ကဘာတော့လောကီအဲ့တော့ဒါလောကီတမ္မာဒိဋ္ဌိဝိပဿနာတမ္မာဒိဋ္ဌိတဲ့နောက်တစ်ခုကတော့မက်ကတမ္မာဒိဋ္ဌိဒါကမက်အခိုက်အတန့်မှာမက်စိတ်အခိုက်အတန့်မှာဖြစ်တဲ့ဉာဏ်ပေါ့ပညာတမ္မာဒိဋ္ဌိကိုမက်ကတမ္မာဒိဋ္ဌိလို့ခေါ်တယ် ခုနပြောခဲ့ပြီဒီတရားဓုရတဲ့အခိုက်အတန့်မှာအဲဒီယောဂီရဲ့စိတ်ထဲမှာတန်တန်မှာဘာဖြစ်တယ်မက်စိတ်ဆိုတာဖြစ်တယ်အဲ့ဒီမက်စိတ်နဲ့အတူတကွမက်ခင်၈ပါးဖြစ်တယ်အဲ့ဒီမက်ခင်၈ပါးထဲမှာဘာပါတော့တမ္မာဒိဋ္ဌိပါတယ်အဲ့ဒီတမ္မာဒိဋ္ဌိကိုမက္ခတမ္မာဒိဋ္ဌိလို့ခေါ်တယ်ဒါပြင်အဲ့ဒီမက္ခတမ္မာဒိဋ္ဌိကတော့လောကုတ္တရာတမ္မာဒိဋ္ဌိဟုတ်လားလောကီတမ္မာဒိဋ္ဌိမဟုတ်အဲ့ဒါကမက္ခတမ္မာဒိဋ္ဌိ အဲ့ဒီမေဃတမ္မာဒိဋ္ဌိကတော့ပွားများနေရတာမဟုတ်ဘူးဒီဝိပဿနာတမ္မာဒိဋ္ဌိကိုပွားများပြီးတော့အဆုံးရောက်သွားတဲ့အခါမှာအဲ့ဒီမေဃတမ္မာဒိဋ္ဌိကိုရတော့နောက်တစ်ခုကတော့ဖလတမ္မာဒိဋ္ဌိတဲ့ဖလဖလဖိုးပေါ့လေပမာလို့ဖလတမ္မာဒိဋ္ဌိဆိုတာကတော့ဖိုစိတ်အခိုက်အတန့်မှာဖြစ်တဲ့တမ္မာဒိဋ္ဌိခုနတရားတို့ရတဲ့အခိုက်အတန့်မှာပထမဆုံးမက်ဆေ့ဖြစ်တယ် အဲ့ဒီ message နောက်ဇက်တိုက်ပဲဖိုစိတ်ဆိုတာဖြစ်ဖိုစိတ်နှစ်ကြိမ်တော်၎င်းသုံးကြိမ်တော်၎င်းဖြစ်အဲ့ဒီဖိုစိတ်အခိုက်အတန့်မှာဖြစ်တဲ့မဂ်ခင်၈ပါးထဲမှာ ပါတဲ့တမ္မာဒိဋ္ဌိကို ဖလတမ္မာဒိဋ္ဌိလို့ခေါ်တယ်နားလည်ပြီနော်အဲ့တော့မေဃတမ္မာဒိဋ္ဌိဆိုတာက message နဲ့အတူတကွဖြစ်တဲ့တမ္မာဒိဋ္ဌိဖလတမ္မာဒိဋ္ဌိဆိုတာကဖိုစိတ်နဲ့အတူတကွဖြစ်တဲ့တမ္မာဒိဋ္ဌိအေးအဲ့ဒီလို တမ္မာဒိဋ္ဌိဘယ်နှမျိုးရှိလဲ၅မျိုးရှိတယ်ဒါမှမရမှာကံပြန်ပြောတော့မှာဘာလို့၅မျိုးอ่ะကမ္မတကတံတမ္မာဒိဋ္ဌိဟုတ်ပြီဇာနာတမ္မာဒိဋ္ဌိဝိပဿနာတမ္မာဒိဋ္ဌိမေဃတမ္မာဒိဋ္ဌိဖလတမ္မာဒိဋ္ဌိအဲတမ္မာဒိဋ္ဌိ၅မျိုးရှိတယ်တဲ့အဲ့ဒီတမ္မာဒိဋ္ဌိ၅မျိုးတည်းကအရေးအကြီးဆုံးကတော့ဘာလဲ ဝိပဿနာတမာဒိဋ္ဌိပေါ့ဟုတ်လားဒါအရေးကြီးဆုံးဆိုတာကမိမိတို့အားထုတ်ရမှာလည်းပတ်သက်ပြီးတော့အရေးကြီးဆုံးလို့ဆိုတယ်သို့တော့အဲ့ဒီဝိပဿနာတမာဒိဋ္ဌိကလည်းဘယ်ပေါ်မှာအခြေခံရမလဲဆိုရင်ကာမတက္ကတာတမာဒိဋ္ဌိကံကံရဲ့အကျိုးကိုယုံကြည်တဲ့အသိဉာဏ်လည်းရှိရတာပေါ့နော်ကံကံကျိုးကိုယုံကြည်တဲ့အသိဉာဏ်ရှိပြီးတော့ဝိပဿနာတမာဒိဋ္ဌိပွားများအားထုတ်ပြီးတော့ယူရတယ်ဝိပဿနာတမာဒိဋ္ဌိပွားများအားထုတ်ပြီးတော့အားထုတ်ရင်မေတ္တာတမာဒိဋ္ဌိဖလားတမာဒိဋ္ဌိဒါဆက်ပြီးတော့ရသွားတယ် အဲ့ဒီလိုတမ္မာဒိဋ္ဌိ၅မျိုးရှိတယ်အဲ့ဒီတမ္မာဒိဋ္ဌိ၅မျိုးထဲမှာခုနဝိပဿနာတမ္မာဒိဋ္ဌိနဲ့ပတ်သက်ပြီးတော့ဝိပဿနာတမ္မာဒိဋ္ဌိဆိုတော့ဘာကိုဆိုလို့လဲအနိစ္စဒုက္ခအနတ္တလို့သိတဲ့ဉာဏ်ကိုဆိုတယ်နော်ဘာကိုအနိစ္စဒုက္ခအနတ္တလို့သိတာတော့စာတကားနဲ့ပြောမယ်ဆိုတော့သင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလို့သိတာသင်္ခါရတရားတွေဆိုတော့ဘာလို့ဆိုရင်လောကမှာဖြစ်ပြနေတာတွေမှန်သမျှအလုံးကသင်္ခါရတရားကြီးပဲနော် အဲ့ဒီအနိစ္စဒုက္ခအနတ္တသဘောကိုတကယ်သိနိုင်တာကတော့မြတ်စွာဘုရားပွင့်တဲ့အခါမှမြတ်စွာဘုရားရဲ့အဆုံးအမကိုရတဲ့အခါမှဒါတကယ်သိမြင်နိုင်တယ်စာရီမှာရှိတယ်အနိစ္စသဘောဒုက္ခသဘောဆိုတာဘုရားမပေါ်တော်လဲတဲ့မြင်နိုင်တဲ့အရေးချင်းရှိနိုင်တယ်ပေါ့လူတွေမှာဟုတ်လားသို့သောအနတ္တကတော့မြတ်စွာဘုရားပုံမှန်တာလို့ဒီလိုဆိုတယ်ဒါပေမဲ့လို့ အဲ့ဒီမြတ်စွာဘုရားမပေါ်ဘဲနဲ့မပေါ်တဲ့အချိန်အခါမျိုးမှာသိနိုင်တယ်ဆိုတဲ့အနေဆာသဘောဒုက္ခသဘောကအခုခုနပြောခဲ့တဲ့ဝိပဿနာအမြင်နဲ့မြင်တဲ့အနေဆာသဘောဒုက္ခသဘောမျိုးမဟုတ်ဘူးဘုရားမပေါ်လဲတာမညာအဖြစ်ဆိုတော့ဒီဘုရောတာမဟုတ်တဲ့လူတွေအနေနဲ့ကြည်လဲတာမညာအဖြစ်ဆင်းရဲတယ်ဆိုတဲ့သဘောသူတို့လည်းအဲ့ဒီမမြဲဘူးဆိုတဲ့သဘောသူတို့လည်းနားလည်တာပေါ့ဟုတ်တယ်မလားလူချင်းတွေ့ရဆယ်နှစ်လောက်ကြာမှတွေ့ရဆိုဟာမင်းပြောင်းလဲသွားလိုက်တာဆိုတာအနေဆာသဘောပဲဟမ် ဒါဝိပဿနာတရားအထုတ်ဖို့လိုသေးလားမလိုပါဘူးနော်ဒါဒါသိဖို့ကဘာမှလုပ်ဖို့မလိုဘူးလူတယောက်ကြည့်လိုက်မြင်လိုက်ဟာမင်းတော်တော်ပြောင်းလဲသွားပြီနော်မင်းအိုးလာပြီစတယ်ဖြစ်ဒါအနိစ္စသဘောတရားဒါသိတယ်ပေါ့ဟုတ်လားဒုက္ခသဘောတရားလည်းဩကိုဒါတစ်ခုခုဖြစ်တယ်နော်ခုနကခလုံးတိုက်မိတယ်နာသွားတယ်ဒုက္ခသဘောတရားသိတယ်အစိမ့်ညစ်စရာတွေ့တယ်စိတ်ဆင်းရဲတယ်ဒုက္ခသဘောတရားသိတယ်အဲအဲ့ဒီလိုသိတဲ့အနိစ္စသဘောဒုက္ခသဘောကတော့ဟုတ်ပါတယ်မြတ်စွာဘုရားမရှိလဲသိနေတာပဲ ဘုရားတရားမသိလည်းသိနေတာပဲဒါပေမဲ့လို့အခုတကယ်ဒီဒီဝိပဿနာနဲ့မြင်တဲ့အမြင်မျိုးဟိုအနိစ္စဆိုရင်လည်းပဲခဏတိုင်းခဏတိုင်းဖြစ်ပြနေတာကိုမြင်တာ moment to moment impermanence ဟုတ်ကလားခုနလိုဟိုတန်းအရှိကြီးနဲ့ဆယ်နှစ်ကြာမှမင်းပြောင်းလဲသွားတာမျိုးကိုဆိုလိုတာမဟုတ်ဘူးပြောနေတာအခုစကားပြောနေအခိုက်ကမှာကိုတစ်ခါနဲ့တစ်ခါနဲ့တစ်ခါနဲ့တစ်ခါမတူပြောင်းလဲပြောင်းလဲပြီးတော့ဖြစ်ပြဖြစ်ပြဖြစ်နေတာသဘောကိုသိတာမျိုးကိုဆိုလိုတဲ့အနိစ္စသဘောဆိုတာ ဒါဒုက္ခဆိုရင်ခုနလိုအဲ့လိုဖြစ်ပြပြီးမြင်တဲ့ခါမှာဖြစ်တာပြက်တာကနှိမ့်စင်တာတဘောတရားကြီးရတခါတည်းကိုဉာဏ်နဲ့ပေါ်လာပြီးတော့မြင်တာမျိုးကိုဆိုလိုတာအဲအနတ္တဆိုတာကတော့မြတ်စွာဘုရားမပေါ်ရင်အဲ့ဒီအနတ္တဆိုစကလုံးကိုတောင်မှကြားရဖို့မလွယ်ဘူးဒါတော့အမှန်ပဲဘယ်ဘာသာမှမဆိုကြည့်လိုက်ရင်အတ္တရှိတာရှိတယ်နော်စိုးရှိတယ်ဟုတ်တယ်မလားဘာလဲသူတို့ခေါ်တာရှိသေးတယ်သူသူဘာသာအလိုက်လေဒီဒီစိုးကသူတို့ကဘယ်တော့မှလက်မလို့ဘူးဒီဒီဘာသာတွေမှာ အဲဗုဒ္ဓဘာသာကြမှာစိုးကလုံးဝပြုတ်တော့တာဒါမြတ်စွာဘုရားကတော့စိုးဆိုတာမရှိဘူးနော်အေးဘာခေါ်မလဲစိတ်ကူးစိတ်ကူးထဲမှာသာရှိတဲ့သဘောတရားမျိုးပေါ့တကယ်အကောင့်တန်နဲ့မရှိဘူးဆိုပြီးတော့မြတ်စွာဘုရားကဒါကိုထုတ်ဖော်ပြီးတော့ဟောကြားတော်မူတယ်အဲတော့မြတ်စွာဘုရားဟောထုတ်ဖော်ဟောကြားတော်မူတဲ့အချိန်ခါတုန်းကဟိုအိန္ဒိယမှာဆိုရင်ဟိန္ဒူဝါဒ သို့မဟုတ်ဗျမနဝါဒလွှမ်းမိုးနေတဲ့အချိန်ပေါ့ဟုတ်လားအဲဒီဗျမနဝါဒဆိုတာကအခုတော့ဟိန္ဒူဘာသာခေါ်တာပေါ့သူတို့ကတော့အတ္တပဲဘာဖြစ်ဖြစ်အတ္တပဲအဲအတ္တကိုဒါမဟုတ်ဘူးအတ္တဆိုတာမရှိဘူးအနတ္တပဲလို့ဒါမြတ်စွာဘုရားကဟောတာဒါကြောင့်မို့မြတ်စွာဘုရားပေါ်မှမြတ်စွာဘုရားရဲ့တရားတော်ကိုသိမှသာလျှင်အနိစ္စဒုက္ခအနတ္တကိုအမှန်အကန်တိုင်းသိနိုင်တယ်သို့မဟုတ်ရင်တော့ဒါမသိနိုင်ဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကဘာတခုဟောထားတာရှိလို့ဆိုတော့ မြတ်စွာဘုရားတွေလောကမှာပွင့်သည်ဖြစ်စေတဲ့မြတ်စွာဘုရားတွေမပွင့်သည်ဖြစ်စေတဲ့ဒီသဘောတရားကတော့အမြဲတမ်းရှိနေတာပဲတဲ့။ဘာလဲဆိုရင်သင်္ခါရတရားတွေကအနိစ္စမမြဲဘူးဆင်းရဲတယ်အတ္တမဟုတ်ဘူးဆိုတာ။အဲ့တော့ဒီအနိစ္စဒုက္ခအနတ္တသဘောကိုမြတ်စွာဘုရားကဖန်ဆင်းရတာမဟုတ်ဘူး။မြတ်စွာဘုရားကလှုပ်တာမဟုတ်ဘူး။ဒီသဘောတရားဟာသူ့ဘာသူရှိနေတာလောကကြီးမှာ ဒါမှမဟုတ်တတ်တော်တွေကမမြင်နိုင်ဘူးဒီသဘောတရားကိုဖုံးလွှမ်းနေတာပေါ့လေဟုတ်လားဟိုခုနပြောတဲ့မောဟအဝိဇ္ဇာဖုံးလွှမ်းထားတော့တတ်တော်တွေကမမြင်နိုင်ဘူးဖြစ်နေတယ်အဲ့ဒီခါမှာမြတ်စွာဘုရားကမြတ်စွာဘုရားတဆူပွင့်လာပြီးတဲ့နောက်မြတ်စွာဘုရားကကိုတော်တိုင်းဒါကိုတွေးရှိပြီးတဲ့နောက်အဲတတ်တော်တွေကိုတဆင့်ဟောပြတော့အဲ့တော့မြတ်စွာဘုရားကဘာခေါ်လဲ discover ပေါ့ဟုတ်လားဒါကို discover ဖြစ်သူ့ဘာသူငကိုကရှိပြီးသားသဘောတရားပဲဒါမှမဟုတ်လူတွေကမမြင်တော့မရှိသလိုဖြစ်နေတယ် ဒါကိုမြတ်စွာဘုရားပွင့်လာပြီးတော့မိမိကိုယ်ပိုင်ဉာဏ်နဲ့ထိုးထွင်းသိမြင်ပြီးတော့တဆင့်တတ္တဝါတွေကိုဟောကြားတော်မူတယ်အဲဒါလည်းပတ်ထရမယ်ဒါကြောင့်မို့မြတ်စွာဘုရားဘာမှ monopolize မလုပ်ဘူးနော်ဒါငါငါဖန်ဆင်းလာကွာအဲငါလုပ်လို့ဒီဒါတွေဖြစ်တာလို့ဒီလိုမဟုတ်ဘူးဟုတ်လားမြတ်စွာဘုရားက just is discover လာပဲငကိုရှိပြီးသားကိုထုတ်ဖို့တွေ့ရှိတာဟိုလိုပဲပေါ့ကွာဒါလည်းမင်းတို့ law of gravitation လို့ပေါ့ဟမ် ကဘာကြီးစဖြစ်တဲ့ကဒီ law of gravitation ရှိကြတာမဟုတ်လားဒါပေမဲ့လူတွေကမသိခဲ့ကြဘူးဆိုတာနော်နောက်ဘာလို့စာအိဆိုင်နျူတန်သူသူဘာတက်တော့ဘာလဲသူကဗမာပြည်မှာတော့လည်း apple ဆိုတက်တော့သူပြန်လေးရှိတယ်ကွာနော်ပန်းလေးဟုတ်လားပန်းလေးလေးသူကောင်းမှပြုတ်ကြတယ်ဆိုတာပဲဟုတ်ဟုတ်တော့သိဘူးဟုတ်လားအဲ့ဒါနဲ့သူကစဉ်းစားပြီးတော့ဒီ law of gravitation သူကတွေးရှိသွားတယ်အဲ့တော့သူသူကြောင့် law of gravitation ပေါ်တာမဟုတ်ဘူးဟုတ်တယ်မလား အဲဒီလောဟာသူ့ဘာသူငကိုတွေကကဘာကြီးစပေါ်လာတဲ့ရှိပြီးသားပဲဒါမှမဟုတ်သူကစပြီးတော့ဒါသိမြင်တွေ့ရှိပြီးတော့ထုတ်ဖော်လိုက်တာဒါနျူတန်ကလောဆိုပြီးတော့ဒါနာမည်တကြီးနဲ့အခုထိအောင်လက်ခံနေရအဲ့ဒါမျိုးလိုပါပဲဒီအနိစ္စဒုက္ခအနတ္တသဘောတရားဆိုတာအာမြတ်စွာဘုရားကဖန်ဆင်းတာမဟုတ်ဘူးနော်ငကိုရှိပြီးသားပဲဒါပေမဲ့လို့ဒါကွယ်ဝှက်နေတဲ့ဖုံးဖုံးဖုံးကွယ်နေတဲ့အခါမှာမြတ်စွာဘုရားပွင့်လာတော့ဒါကိုထုတ်ဖော်တာ ဒါကြောင့်မို့ဒီအိဋ္ဌဒုက္ခအနတ္တသဘောတရားဆိုတာအမှန်တော့ဗုဒ္ဓဘာသာသဘောတရားရလို့တော့ပြောဖို့မဟုတ်ပါဘူးဒါအားလုံး လောကမှာရှိတဲ့တတ္တဝါသင်္ခါရပေါ့လေနော်လောကမှာရှိတဲ့တတ္တဝါအားလုံးဒီပစ္စည်းအားလုံးရဲ့ common characteristic ဟုတ်လားအများနဲ့ဆက်ဆံတဲ့သဘောတရားဒါဘယ်လိုတတ္တဝါပဲဖြစ်ဖြစ်ဘယ်လိုပစ္စည်းပဲဖြစ်ဖြစ်အနိစ္စဒုက္ခအနတ္တသဘောတရားရှိတာအကြည့်ပဲ အဲ့ဒါဒီအနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာ၃၃၃မျိုးသဘောတရားဟာသင်္ခါရအားလုံးနဲ့သက်ဆိုင်တဲ့သဘောတရားအဲအဲ့ဒီသင်္ခါရအားလုံးနဲ့သက်ဆိုင်တဲ့သဘောတရားကိုဒီတကယ်ဝိပဿနာတရား အားထုတ်ပြီးတော့မှသာသိမြင်နိုင်တယ်။စာဖတ်ပြီးတော့သိမယ်နော်တရားနားထောင်ပြီးတော့သိမယ်ဒါကတော့မှတ်တဲ့အတိပေါ့တင်ညာတိလို့ခေါ်တယ်မှတ်တဲ့အတိနဲ့တော့သိမှာပေါ့။အဲ့ဒါအခုနားထောင်ပြီးရင်ပြောတတ်မယ်ပေါ့ဟုတ်လား ဒါပေမဲ့လို့တကယ်ကိုယ်တိုင်မြင်ဖို့သိဖို့ကိုယ်တိုင်သိဖို့ဆိုတာကတော့ကိုယ်တိုင်အားထုတ်ယူမှပဲရအောင်အားမထုတ်ဘဲနဲ့ကတော့ကိုယ်တိုင်မသိဘူးပေါ့နော်ဆန်ဖရန်စစ္စကိုကိုကိုယ်တိုင်မရောက်ဘဲနဲ့အဝေးကနေပြီးတော့စာအုပ်ဖတ်ပြီးတော့သိချင်တယ်သိနေမယ်ဒါဒါသူကိုယ်တိုင်သိမဟုတ်တယ်ဟုတ်လားအဲကိုယ်တိုင် ရောက်တော့မှအော်ဆန်ဖရန်စစ္စကိုဆိုတာဘယ်လိုမျိုးပါလားဆိုတာသိတယ်အဲအဲ့လိုအတိဟိုမရောက်ခင်ကသိတဲ့အတိနဲ့ရောက်လာပြီးတော့မှသိတဲ့အတိကွာခြားတယ်လို့ပဲစာဖိုက်ပြီးတော့ စာဖတ်ယုံနဲ့သိထားတဲ့အသည့်နဲ့ကိုယ်တိုင်တရားထိုင်လို့တွေ့ရှိလာတဲ့အသည့်ဒါကွာခြားလိုက်။ကောင်းပြီအဲ့တော့အဲ့ဒါတမ္မာဒိဋ္ဌိနော်တမ္မာဒိဋ္ဌိကဘယ်နှမျိုးတဲ့၅မျိုးအဲ့တမ္မာဒိဋ္ဌိ၅မျိုးကိုနားလည်ပါစီပေါ့လေ။ပို့ဖို့ပြောမယ်ဆိုရင်တမ္မာဒိဋ္ဌိဆိုတာမှန်ကန်သောအမြင်ပေါ့အမြင်မှန်ရှိရမယ်ဘာပဲလုပ်လို့ဒါအမြင်မှန်ရှိမှဖြစ်မယ်နော်။တကယ်လေးလေးနဲ့နဲ့ကြံခံရပြောမယ်ဆိုရင်တမာဒိဋ္ဌိဆိုတာကံကံရဲ့အကျိုးကိုသိမြင်တဲ့သဘောတရားနော်ဇံသဘောတရား နေသဒုက္ခအနတ္တကိုသိမြင်တဲ့သဘောတရားနိဗ္ဗာန်ကိုသိမြင်တဲ့သဘောတရားနောက်ဟာလည်းပဲနိဗ္ဗာန်ကိုသိမြင်တဲ့သဘောတရားဒီသဘောတရားတွေကိုတမ္မာဒိဋ္ဌိလို့ခေါ်တယ်ဒါမှမဟုတ်ခြုံလိုက်တဲ့အခါကျတော့မြတ်စွာဘုရားဟိုဟိုချက်ပြီးတော့ဟောထားတဲ့တရားအရာဆိုတော့ဒုက္ခသစ္စာကိုသိခြင်းသမုဒယသစ္စာကိုသိခြင်းនិရောဓသစ္စာကိုသိခြင်းမေဃသစ္စာကိုသိခြင်းဒီသစ္စာလေးပါးကိုသိတာကိုတမ္မာဒိဋ္ဌိလို့ခေါ်တယ် တချို့နေရာတွေကျတော့အဝိဇ္ဇာကိုအဝိဇ္ဇာဆိုတရားရဲ့ပြောင်းပြန်အဝိဇ္ဇာကို ဖွင့်တဲ့အခါကျတော့တစ္ဆာလေးပါးမသိတာတန်တရာရဲ့အရှိအစွန်းမသိတာနောက်အစွန်းမသိတာအရှိအစွန်းနောက်အစွန်းမသိတာပဋိစ္စသမုပ္ပါမသိတာဒါကိုအဝိဇ္ဇာမိစ္ဆာဒိဋ္ဌိပေါ့နော်အဝိဇ္ဇာလို့ခေါ်တယ်လို့ဆိုတော့အဲ့ဒါပြောင်းပြန်ပြန်လိုက်ရင်အာတန်တရာရှိအစွန်းသိတာနောက်အစွန်းသိတာရှိနောက်အစွန်းသိတာပြီးတော့ ပရိစ္ဆေသမုပ္ပါကိုသိတာဒါတမာဒိဋ္ဌိကိုလည်းပဲဆိုနိုင်တယ်ပေါ့စေအစွန်းသိတယ်ဆိုတာတကယ်တန်ត្រာရဲ့အစာကြီးကိုသိတာကိုပြောတာမဟုတ်ဘူးဒါတန်ត្រာရဲ့အစာကဘယ်သူမှမသိနိုင်ဘူးဒါလွန်ခဲ့တဲ့ခန္ဓာတွေကိုသိတယ်လို့ဆိုတယ်နောက်အစွန်းဆိုတာလာမဲ့ခန္ဓာတွေကိုသိတယ်ရှေ့နောက်အစွန်းဆိုတာကနှစ်ခုလုံးကိုသိတာကိုဆိုလို့ထားပါတော့အဲ့ဒါဒီမှာအခုပြောတဲ့အတိုင်းဆိုရင်သစ္စာလေးပါးသိတာကိုဘာလို့ခေါ်လဲတမာဒိဋ္ဌိလို့ခေါ်တယ်ထို့ပြင်တခါတမာဒိဋ္ဌိဆိုတာကံကံကျုပ်ကိုယုံကြည်ပြီးတော့သိတာနော် ဇံဇံအနေနဲ့သိတာဝိပဿနာအားထုတ်ပြီးတော့အိဋ္ဌဒုက္ခနာတ္တသိတာမဲ့ရပြီးတော့နိဗ္ဗာန်ကိုသိတာဖူဖြစ်ပြီးတော့နိဗ္ဗာန်ကိုသိတာဒါတွေကိုတမ္မာဒိဋ္ဌိခေါ်တယ်အဲ့တော့အဲ့ဒီတမ္မာဒိဋ္ဌိဟာအခုဟိုအထဲမှာမဂ်ခင်၈ပါးထဲမှာတပါအပါအဝင်ပထမဓမ္မထာ